ညာသည်တရားတရားသံဃာယတနာသုံးပါးဆရာမိဘနန္ဒငါးပါးခမုန်ကြီး7ပါးတို့အားပြမာမိတော်ကြည်ပါစေအပြစ်မရှိတော်ကောင်းကျိုးချမ်းသာ ဖြစ်ပါစေဤနှထွေဖြင့်ယုတိစွာရခိုပူဇော်သူမြောမလျော့သတော်ပါဤရှင်ဖရာမြတ်စွာဘုရားပြင်းညထားသော ဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဒုတိယံပိဗုဒ္ဓံတရဏံဂိသာမိဒုတိယံပိဓမ္မံတရဏံဂိသာမိဒုတိယံပိသံဃံတရဏံဂိသာမိ ဓာတိယမိဗုဒ္ဓံတရဏံဂိသာမိဓာတိယမိဓမ္မံတရဏံဂိသာမိဓာတိယမိသံဃံတရဏံဂိသာမိသုံးကြိမ်ဖယားဘုံမူပွားနှလုံးသားဖယားတေပါဤ သုံးချိန်တရားဘုံကိုကွာနှလုံးသားဖရာတေပါဤသုံးချိန်သံဃာများဘုံကိုကွာနှလုံးသားဖရာတေပါဤ96ပါးနှလုံးသားဖရာတေပါဤ ဓမ္မအကျင့်တရဏဂုံ5စာလုံးပေါင်း24လုံးရှိပါတယ်ဗုဒ္ဓံတရဏဂိသာမိဒုတိယအကျင့်တရဏဂုံ5စာလုံးပေါင်း36လုံးဖြစ်ပါတယ်တတိယအကျင့်တရဏဂုံကလည်း36ပါးဖြစ်ပါတယ်အဲဒါကြောင့်300ပေါင်းလိုက်တဲ့အခါ96ပါးစာတလုံးဘုရားတဆူဆိုတဲ့အနေအချင်းအခုဆိုလိုက်ခြင်းဖြစ်ပါတယ်96ပါး96ပါးနှလုံးသား ဘုရားတေပါဤဤသို့အဖြစ်ငရေတရိစ္ဆာရိတ်တာသူရကေလေဝလောပဲနှင့်အန္တရေအပေါင်းယံကျွဲပေါင်းတို့မှကျင်းလွကြောင်းပေါင်းမြတ်သည်ကိုယ်ဝယ်အားထားရာကိုယ် ရဏဂုံသုံးပါးနှင့်တကွာသမ္မှုရှောင်ခြင်းယဟန္တာတွင်ဤလင်သိက္ခာထိမ္မာဤခိုးမှုရှောင်ခြင်းယဟန္တာတွင်ဤလင်သိက္ခာထိမ္မာဤမမြတ်မှုရှောင်ခြင်းဆိုလိုက်ကြ ယနာအသွင်ကြည်လင်သိခာထိမာဤလိမ်မှုရှောင်ပြေရင်မှုရှောင်ပြေညသာရှောင်ပြေ ရောမှုရှောင်ခြင်းမြင်မှုရှောင်ခြင်းဤသို့အဖြစ်ငါရှိပါရှိသောဥရောသီလတော်မြတ်ကိုမိမိတို့ဤမန္တသည် ချိန်အတွင်း၌ယောဂီများကတော့သာဝရ၈ပါးသီလပေါ့မြို့တဲကလားတရားနာသူများကတရားနာခြင်း၈ပါးသီလကျန်တဲ့အချိန်၅ပါးသီလ၅ပါးသီလကတော့၈ပါးသီလယူတဲ့အထက်မှာပါသွားပါပြီမိမိကကာလပရိယန္တအချိန်ကိုသာလိုအပ်တယ်လို့ပိုင်းပြီးတော့ဆောက်တည်ုံမှာဆိုမိမိတို့မိမိတို့ရည်ရွယ်မှန်တာသည်ရည်ရွယ်မှန်တာသည်ချိန်အတွင်း၌ မြတ်စွာဘုရားဤသီလပါရမီတော်ဘာငါတော်တို့ဤသီလသိက္ခာကိုပူဇော်သောအဖြစ်၎င်းဓမ္မပူဇာတရားအလူရှင်ဗာရဏအိလကမဟာထေဤကုသိုလ်ဂုဏ်ကို ပူဇော်သောအဖြစ်၎င်းခံယူခြင်းသို့သောက်တည်ပါ၏ရှင်ဖျားတပည့်တော်များ၏ရှုစင်ဝင်သစ္စွာသောက်တည်ထားရသောဤတိလကုသိုလ်စေရနာကြောင့်ခမဲတော်ဥတောင်းညွန့်သည် ရှေးရာဘဝ၌သက်ရှိစွာနာမဲ့၏ယံဘိကင်းကြောင့်ကောင်းမှုမင်္ဂလာဖြစ်လာပါ၍ကောင်းရာဒုက္ကတိလာရှိပါစေသာမေတော်ကြီးဒေါရဏစိန်နဲ့တွန်တေရှင်နဂါတို့သည် သက်ရှိစွာနာမေယယံဘေကင်းရောက်ကောင်းမှုမင်္ဂလာဖြစ်ပါစေသာအပမဒေနသံပါဒေထယနေ့သာသနာတော်2542ခုကောဇာသက္ကရာ1360ပြည့်နှစ် ဥဒုဝသနာမုလရာတိတော်တင်လာတံကိုရဲ့တနင်္ဂနွေနေ့ည30ရက်8လ98ခုနေ့မြမင်္ဂလာခါတော်၌တကုံမြောက်ပိုင်းသီရိမင်္ဂလာမဟာစီသာသနာရိပ်တာတွန်တိဗာရဏရှင်အိန္ဒကနှင့်သံဃာတော်များယောဂီများသာသနာပြုရာဓမ္မပိမှန်တော်များအတွင်ဝဲ ကွယ်လွန်သူတွင်တဲ့ရှင်နခဤနန္တကျေးဇူးရှင်ခမည်းတော်ကြီးဥသောညွန့်ကိုယေရှု၏ကောင်းရာသူတိလာရစေရန်ဖြစ်ရဘဝ၌ချမ်းသာဒုက္ခရရှိစေရန်စိတ်ဤတံပြီးတော့နန္တကျေးဇူးရှင်မေတော်ကြီးတော်လှစိတ်အမှုတား၍နိုင်ငံတော်မဟာကြီးနယ်လက်ဓမ္မကတိကတွင်တဲ့အရှင်အိန္ဒကဓမ္မမူသာကျန်ွေတပေါင်းနဲ့သင်္ကန်းတွေ့ကြုံဖြစ်တဲ့600 600ဘိနတရားလူသားနေကုသိုလ်မင်္ဂလာ အပေါင်းပါအလူရှင်တို့၏ကုသိုလ်မင်္ဂလာဝယ်ဟောကြားသည့်သုဒ္ဓနာပိဋကဒီကနိကေမဟာဝကပါဠိတော်တက္ကရာတွင်ပါဝင်သည့်မဟာပရိနိဗ္ဗာန်သုတ်တံမဟာပရိနိဗ္ဗာန်သုတ်တံလားရှင်သာရိပုတ္တရာသုတ်တံဓမ္မဒေသနာဘုန်းကြီးတို့တရားဟောတဲ့အခါမြန်မာမူအယမှတ်သားလို့လည်းလွယ်အောင်နောက်ထပ် ဘုန်းကြီးတို့စီမှာအတွေ့အကြုံကဘယ်တရားလေးပြန်ဟောပေးပါလို့အဲ့ဒီလိုယောဂီသူတော်ရှင်ဓမ္မပဋိက္ခာကသူတော်ရှင်တို့မှသားလို့လွယ်အောင်နာမည်ပေးရမယ်ဆိုရင်တော့အမေကျေစုမကျေငါမသေးဘူးတရားဒေသနာတဲ့အမေကျေစုမကျေငါမသေးဘူးတရားဒေသနာပါတရားလား ထိုတရားဒေသနာဟောကြားမိဖြစ်၍ဓမ္မပလင်ဖွင့်တဲ့အခါမှာတေအာတိတပထနာနဲ့ဝန္ဒနာပနာမဆိုပြီးတော့နှမျိုးနဲ့ဖွင့်ရအာတိတပထနာဆိုတာကမိမိလိုအပ်တဲ့ရှုမြမင်္ဂလာတောင်းပြီးတော့ဖွင့်ဝန္ဒနာပနာမဆိုတာကတော့ဘုရားတရားသံဃာယတနာသုံးပါးဆရာသမားတို့ဂုံကိုကြီးညိုဖူးမြော်ဖွင့်ဆိုပြီးတော့ဖွင့် အဲ့တော့ဒီတိုင်ယနေ့ညအမေကျေးဇူးမကြည့်ငါမသေးဘူးဆိုတဲ့တရားတော်ဟောမတရားပလင်ကိုတော့ပြန်အာတိတပဋ္ဌနာနဲ့ဖွင့်ပါမယ်။ဒါကြောင့်ဤရှင်ကိုဤပလင်နဲ့သာသနာမြေတကွင်တွင်သာသနာပြုခွင့်ရအောင်ကိုလကြောချလာဘွားကိုလရွယ်ချလာဘွားဘွားဇလတ်နှလုံးပကုံးလက်နဲ့ ဝါဘတော်ကကြီးနှင့်နလူဖြစ်အောင်ကြွေးမွေးလာကြရလို့ဤရှင်နှစ်နှစ်သားအရွယ်ကဘဝတဘာပြောင်းသွားကွယ်လွန်သည့်အနန္တကျေးဇူးရှင်မြတ်မိခင်တော်တော်မေသာထွေတုံငဲ့တုံတပါဘဝရှင်မြတ်ဟောတဲ့ငါနဲ့ရှင်ဟာပြုနေတဲ့ရလို့တွန်တေရှင်ကရိတ်တာဓမ္မသဘင်သူတော်ချင်းတို့ခုမျောခွင့်ရသလို အာယဝံပြောဘူးမျောခွင့်ရတော့မမူရှာတိမိခင်ကြီး25နှစ်ကျော်ကလာပရိယတိဓမ္မတွေရွယ်ဆောင်လို့29နှစ်တာကာလပိပတိချင်းစကားလို့ဖြင့်ရှမ်းကချင်းကရင်ကရမွန်ရခိုင်မြန်မာမကြံဤတော်ဇဝတယင်းသားတွေကိုမှသတိပ္ပရာတရားပြင်ဟောကြားပေးနေရရဲ့လို့ ဒုနေစိန်နကရေတာရမတွင်သူတော်ကျင်တို့ဂုံယူခွင့်ရသလုံးအာယဝံပြောဂုံယူခွင့်ရတော်မမုရှာတိမိခင်ကြီးဘာတွေဆုံးအဆုံးတပါဟောကြားညွန်ပြသည့်မာတတိပဌာတရားဓမ္မဟူသည်ကိုဒုနေရှိန်နဂယေတာရမတွင်သူတော်ကျင်တို့နာယူမှသာအာထုတ်ခွင့်ရသလို ဇက်ကမိုင်မိနစ်ပိုင်းနာရီပိုင်းမြတ်ဉာဏအထုရှုမှခွင့်ရတော်မမူရှာသည်မိခင်ကြီးသက်တော်58နှစ်သိက္ခာတော်38ဝါအတွင်သာပင်ဒီနဝိသာသနာတွင် အနှင်လူတငဲ့သည်53သိန်းရောကုသိုလ်မင်္ဂလာတော်တို့ကိုတွန်တိအရှင်နဂါယိတရမတွင်သူတော်ကျင်တို့ သာဓုခေါ်ခွင့်ရသလိုအာရဝံမျော သာဓုခေါ်ခွင့်ရတော့မမှုရှာသည်မိခင်ကြီးထိုမိခင်ကြီးပြတိတိမှာဘာဝါဤရှင်မြဝသင်္ကန်းနဲ့ရှင်ဟံပြုတော်မူလို့တတ်တော်80ဝါတော်30အရာဘဝနာထံဆံလုံးလည်းပြီဖခင်ကြီးဥဒ္ဓမိကထိုမိဘနှစ်ဖြာနှင့်မဟာစီနယ်လက်သမဂတိကနိုင်ငံကျော် တွန်တဲအရှိန်နဂိုက်ခမိတော်ဥတောင်းညွန့်နဲ့တရားနာသူများပို့လို့တို့ဤဘဝတော်ဘာပြောင်းသွားကြတဲ့မိခင်ဖခင်ရွှေရှင်မျိုးဆက်တို့ကိုပလင်ပွဲကနဥကယေရှုကစိတ်မြော်၍တရားနာဖိတ်ခေါ်မိမာတာပိတရောဗုဒ္ဓသာဒေတိတံဓမ္မဒေသနာ သာဒဌာနာအာကံတဝါနာသူနန္တုဣဒမန္တပါမဟာတာပိတရောမိဘကျေစုမြတ်မောဥကိုယေစုကမျောလွတ်တိတ်ပေါ်၍ဣတောလက်တနိုတိုင်းတလည်း နေညာမမေပဝင်ခွေလေနေ၍မယာမရဏသေမင်မမြင်အနာခောတိတာကြောင့်လူရွာပြေထားလိုက်ပါသွားတဲ့သာလာမြပြောခမည်းတော်မေတော်များနှင့်မဟာကြီးနဲ့လည်းဓမ္မဂတိက အကျော် မဟာစီကျက်တဝင်းခွန်ရသည့်တွင်တေအရှင်အိနကယေအနန္တကျေးဇူးရှင်ခမည်းတော်ဦးတောင်းညွတ်နှင့်တရားနာသူများပေါ်လူတို့ဤမိခင်ဖခင်ဆွေရှင်မျိုးဆက်အပေါင်းတို့သည်ဤရမဏပောင်းလာမရှိကြီးရသောတိဘောဖာဏီပြုပြင်တတဆင်းသည် ပရင်ပွေနာရန်ကုန်တိုင်းသကုံမြို့ဒီရိမင်္ဂလာမဟာစီသာသနာရိပ်တာဓမ္မယုတ်ဓမ္မခမ်းမတော်အတွင်ရှိသောသာတာဒါနာကမ္မတကဓမ္မတာကြောင့်ရှိလျာယာသန္တရာဘဝဘုံတာနာစီကအာဂန္ဓဝနာသမောင်တဝါစေရနာထား၍ ကျွင်အာဝမြော့ဖိတ်ခေါ်လေသာနာယံကြာယာခဏတော်နှင့်ဆောလင်မကြာလာရောက်ပါ၍ဥဒ္ဒတာဘာဝရှင်မြဝတ္တငါဖြင့်တင်ရန်ချေယုံပလင်ဘဝဲညာဟုံကွန်မြူတတုရှလသာယဟံဤ ဒေဝိတံရှမင်ကိုသာသဘောထား၍ဟောကြားတော်မူအပ်မှာပေသောဓမ္မဒေသနာသုတ်တနာမိတကတိကနိကမဟာဝကပါဠိအတ္တကရာတွင်လာရှိသည့်မဟာပရိနိဗ္ဗာန်သုတ်တနောအဖွင့် ရှင်သာရိပုတ္တရာကိုရောမြတ်ကြီးအကြောင်းအရာမေပြည့်စုမကြီးငါမသေးဘူးဆိုတဲ့တရားဒေသနာတော်ကိုဒုနာတုကြည်သာရွှင်ပြအာရဝံပြောသာတော်ထံမောက်ကောင်းညိုရောက်အောင်ဝမ်းမြောက်ဝမ်းနာအပြည့်ကလေးလာရောက်ခါ နာကြနိုင်ရပါစေကုန်တတိအာမိနဖျာဘိကောသံကြားရတဲ့ဓမ္မပဋိက္ခာကတရားနာသူတော်ချင်းတို့သည်မိမိတို့လည်းပဲမိဘနှပ်ပြမှဆင်းသက်မွေးဖွားလာကြသူတွေကြီးဖြစ်သောကြောင့် ဩတို့အမေတို့အဖေတို့ဟာလည်းပဲတို့ပေါ်မှာကျေးဇူးမေတ္တာကြီးကြမှာပဲလို့တရှိခင်ရှားမိပန္နမကိုစာကျင်နာကြွေးလိုချင်နာပေး၍အရေးတရွဖြင့်ကျေးဇူးတော်ဆက်နိုင်ကြပါစေအကယေဘဝဓမ္မပြောင်းသွားွယ်လွန်ညမယ်ဆိုရင်ယခုလိုဓမ္မသဘင်နဲ့ တော်တော်ဤအလေးလေးသောကုသိုလ်လုပ်ငန်းတွေပြုလုပ်ပြီးတော့အမြတ်တမ်းပေးဝေခြင်းဖြင့်တရားနဲ့ကျေးဇူးဆတ်နိုင်ကြပါစေ။မှန်ရလားဘိက္ခာ။ဘာကြောင့်လဲလို့ဆိုရင်မြင့်မိဘကျေးဇူးမြင်မို့ဘူးလို့အများသိကြ။ဘဒဝိဝေလူကပတ္တမိနေရုဏဝမိကံ သကဝါလံသူရှိကရံသမုဒ္ဓောပါတိကံယထာတဲ့ဗုဒ္ဓဝင်ဒေသနာမှာဘုရားဟောခဲ့အဓိပ္ပာယ်ကတော့ဘုန်းကြီးတော်အခုတင်နေကြတဲ့မဟာပဒဝီမြေကြီးဟာယူဇနာပေါင်း2သိန်း4တောင်းအထုရှိပါတဲ့တယူဇနာမှာပါဠိဒရှင်နာရီနေရာ14မိုင်ဝန်းကျင်အင်္ဂလန်ဒရှင်နာရီနေက10မိုင်ဝန်းကျင်များရှိပါတယ် အဲဒီလိုယုနာပေါင်းနာသိန်း၄တောင်ကျဝန်းနဲ့မြေကြီးသည်တို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာ၌သာမီဆိုပါကမရှင်ဝတ်သဖြင့်ဝါရွက်ကလေးပမာဏအရှုံးပေးရပါတဲ့ယူဇနာပေါင်း၈တောင်း၄တောင်းနှစ်ပြားဆောင်ပြီးမြင်မို့တာဘယ်လိုပဲမြင့်မောက်ပေမဲ့လို့ တို့အမေတို့အဖေတို့ရဲ့ကြည်ကျွမေတ္တာ၌သာမည်ဆိုပါကအဲဒီယုဇနာပေါင်း၈တောင်း၄တောင်းနှပြန်ဆောင်ရတဲ့မြင့်မှုတောင်ကြီးဟာယနေ့မြင်မှပေါက်စားတောင်ဖို့ကလေးပမာဏဓမ္မမဟုတ်ရင်လည်းနွားရဲ့ခေါင်းကပေါက်စားဥဂျိုကလေးပမာဏအရှုံးပေးရမှာတဲ့အနန္တစัจ java လာတဲ့မရင်မတွက်နိုင်အောင်များပြတယ် ဘလောက်တောင်းများပြားတယ်လဲဆိုရင် အလရတဲ့အနာနဲ့အဆောက်တဲ့ရှစ်မိုင်ဝေါ်ကျင်ရှိတဲ့သံဃာကြီးတကူဖာဏိဒာအရင်မှာသေးတုံဖြစ်တဲ့မျိုးစစ်မုံညင်းစေတဲ့အပြစ်အသိထက်ပါထိုသံဃာကြီးဖာဏိတီဆောက်ထားတဲ့ဇတ္တဝလာရဲ့အရှိစူးစူးအရာကိုသွားဟေရှေကျော်နောက်ကျော်မြောက်ကျော်တောင်ကျော်လေးကျော်တမင်းမို့ အဲ့ဒါစัจ java လာတခုဆိုရမှာငါရောက်ခဲ့ပြီလားလို့မုံကြီးစိတ်ကလေးတစ်စိတ်ချမှတ်သားခဲ့ထို့အတူအရှိကိုသွားစัจ java လာတခုတွေ့ရမှာအဲ့ဒီလိုမုံကြီးစိတ်ကလေးတခုချမှတ်သားခဲ့ဒီလိုဒီလိုနဲ့အရှိစွတ်တို့ရာကိုသွားလို့စัจ java လာ တွေ့တိုင်းတွေ့တိုင်းမုံကြီးစိတ်ကလေးတွေချခဲ့မယ်ဆိုရင်အလျာအနာအဆောက် ရှင်းမိုင်လောက်ရှိတဲ့တန်ကန်ကြီးတဲ့ကမုံကြီးစေကုံတော်ကုံရာဤအရှင်လောကတ္တသတ္တဝလာမကုံနိုင်ရာဟုတ်ပလားသောအတူတောင်လောကတ္တနောက်လောကတ္တမြောက်လောကတ္တသတ္တဝလာမကုံနိုင်ရာအဲ့ဒါကိုလည်းပဲယနေ့သိပ္ပံလောကကထွန်းကားကြတဲ့အမေရိကန်ရာရှလွတ်တင်ခဲ့တဲ့ဂျိုရူတွေထဲမှာပကံများပြန်နေဆိုပြီးတော့ဝင်ညာလဲဆိုပြီးတော့ အခြားသောဂျိုသားတွေရှိတဲ့အကြောင်းသိပ္ပံပညာကထောက်ခံနေပါလေဒါကြောင့်အဲ့ဒီလောက်များပြတဲ့သတ္တဝလာသည်တို့အမေတို့အဖေတွေရဲ့ကြည်ကျွမေတ္တာနိုင်သမီဆိုပါကအနဖာပေါက်ကလေးပမာဏရှုံးပေးရပါတဲ့ဘုန်းကြီးတို့ရဲ့ပါဠိစာစုကရှင်းသမုဒ္ဒရာနောက်သမုဒ္ဒရာတောင်သမုဒ္ဒရာမြောက်သမုဒ္ဒရာဓာတုပိဒ သိမ္မာလောကကြတော့ကအာဒိနမုဒ္ဒရာအန္တာဒိနမုဒ္ဒရာအတ္တလန်ဒိနမုဒ္ဒရာရှိဖေသမုဒ္ဒရာဣန္ဒရိယသမုဒ္ဒရာအဲ့ဒီသမုဒ္ဒရာ၄ရှင်၅ရှင်ကွာပင်လဲအနဝမြေချောင်းအင်းအိုင်အတွင်းရှိရေတို့သည်အင်မတမများပြကြပါတယ်။ဘာကြောင့်လဲဂုံးနေ၉ကလေးရေနေ၁၀ကလေးတဲ့ အဲလောက်များပြာနာသောရည်တွေဟာတို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာနဲ့သာမည်ဆိုပါကတသက်တပေါက်ကြံ့ရောက်နေတဲ့နှင်းပေါက်မိုးပေါက်ကလေးပမာဏသမုဒ္ဒရာပင်လယ်အနဝရည်တွေကအရှုံးပေးရပါတဲ့ဟုတ်ပလားပြိတ္တရေးချစ်မတင်မီမတင်သည့်လွယ်အာကာသာဟိုအစတာကောင်းခင်ဝကြီးဟာမိဘမဆုံးမမဆုံးနိုင်အောင်ကျဲပြောလာတဲ့ ဒါပေမဲ့လို့တို့အမေတို့အဖေတို့ရဲ့จิตจุမေတ္တာ၌သာမည်ဆိုပါကအဲ့ဒီမိုးကောင်းငင်သည်ကြီးရွက်ကလေးပမာဏရှုံးပေးရပါတဲ့လောကမှာအကြီးဆုံးဖြစ်ခဲ့တဲ့မြေကြီးရဲ့မြင်းမိုးတောင်ရဲ့စัจ java လာရဲ့ပင်လယ်သမုဒ္ဒရာအနဝါရဲ့ကောင်းငင်ရဲ့ဘာနဲ့ပဲနိုင်နိုင်ဘုန်းကြီးတို့တရားဓမ္မတို့ရဲ့ အမေအဖေတို့ရဲ့ကျေးဇူးကပါလွန်ပါတဲ့အေးပြောမယ်ဆိုရင်မြမပေါင်းဂတိကရာပေါ့မြမတကူရမဟုတ်ဘူးဟောဘုန်းကြီးတော့အမြင့်ဆုံးနေဝတိညာနာတိညာရဏမြမဆိုရင်ကဘာပေါင်း7400တောင်အထိအသက်ရှိတာပဲအဲ့ဒီအသက်အတွင်းမှာမြမတယောက်ပဲမဟုတ်ဘူးမြမဂတိကရာရှားကလည်းပဲမြမတဝုတဝုဆိုရင်ဂတိကရာဖန်ပြီးတော့မှ အမိကျေစုတယ်အဖေကျေစုတယ်ပဲ၍ပဲများရှိတယ်လို့ပြောပေမဲ့ဗြဟ္မာတတံဂုံသောဂုံမာဤအမိကျေစုအဖေကျေစုမကုံနိုင်ရဟုတ်ပလားဗျာတို့အတူမတမရှာတွေ့ရှာပါတို့ရဲ့မြတ်စွာဘုရားကိုရောမြတ်ကြီးပွင့်ထွန်းတော်မူလာပြီတခြားတရားမဟောနဲ့ ဟောအမေအဖေရဲ့ကျေးဇူးတွေကိုဟောမဲ့ဆိုရင်ဘုရားရဲ့သက်တမ်းမှာကုံတော့ကုံရည်အမေကျေးဇူးအဖေကျေးဇူးမကုံနိုင်ဘူးတဲ့ကုံနိုင်မှာပါအေးဘုန်းကြီးတို့အတလုံးဆိုရင်ရှင်အာနန္ဒကရှစ်လုံးဆိုနိုင်တယ်ရှင်အာနန္ဒအတလုံးဆိုရင်ဘုရားက32လုံးဆိုနိုင်တယ်ရှင်အာနန္ဒဖယ်ထားလိုက် ဘုန်းကြီးတို့နဲ့ဘုရားနိုင်စားလိုက်ပြီဆိုရင်ဘုန်းကြီးတို့အတလုံးဆိုရင်ဘုရားက128လုံးပြီးအောင်ဆိုနိုင်တယ်အဲ့ဒါလောက်သက္ကာသွေရှာဘတ်တော်မူလာတဲ့ဘုရားအမေအပေမိပနပရဲ့ကျေးဇူးကိုဟောမယ်ဆိုရင်တဲ့သူသက်တမ်းသာဂုံရဤအမေကျေးဇူးအပေကျေးဇူးမဂုံနိုင်ဘူးတဲ့မှန်ရလားဗျ ဒါကြောင့်ကျေးဇူးအောင်ကြည်မြင်လာမိနဖပြမသီလင်ပမမကွာပြန်ငါသာခြာရေနန္ဒပါထပခုံးတင်ငါသက်ဆုံးမင်းယူရလောက်ကျွဲလေးကျွန်းစုံမင်းအရာကိုနှင်းမကြမြောက်သေးရင်ပမာရောက်ပြီးတော့မလောက်ဝေးများတယ်ကြည်နိုင်မုံဗုဒ္ဓနိကိုလာထုတ်ပြပြီးဟောလိုက်တော့မယ် သတ္တနှင့်သီလဆွဲဒီမြဘွေဒါနမြရဲ့နှင့်ရှားကြမှပညာမှန်ရစေဖို့ဖန်မိဘမြတ်ရွှေနမောင်ကိုကြေးပြွန်အောင်ပြုတော့ရင်သွေးမိဘနာရွှေနမောင်ကိုသေးလွန်သောလူမြဝေပေလို့အင်္ဂုတ္တရနိကဒုက္ခနိပသမစိတ်တဝတ်မြတ်စွာဘုရားကမိဘကျေးဇူးဆက်ဤဟောခဲ့ပါတယ် ပါကျေစုဆတ်သည်အေကနေ့နိုင်ငံညမအာစီကျယ်ဝင်းဖြစ်တဲ့တွန်နေစိန်နကရဲ့ခမဲတော်ဥကောင်းညွယ်လွန်နာကိုအကြောင်းပြုပြီးတော့သူခမဲတော်သာဝနာပြာချသွားတဲ့အခါမှာဘုန်းကြီးတို့ပြုကိုဝင်ပြီးတော့တရားပွဲတောင်းပါတယ်။ဘုန်းကြီးကလည်းပဲဖြာပေါင်းကအပြန်အဲ့ဒါတညတာဟောပေးမယ်ဆိုပြီးတော့ဝန်ခံရက်နဲ့ ဒီတရားပွဲဖြစ်ပေါ်လာဒီနေ့မှာပဲဘုန်းကြီးတို့ဒီတကုံမြောက်ပိုင်းတက္ကသိုလ်နာက BA ရှင်သီရိဓမ္မရဲ့ရိတ်တာကလည်းပဲတနင်္ဂနွေညမုတ်တရားပွဲပြစ်မှာဒါပေမဲ့လို့ကတွန်တဲ့အချိန်နဲ့ကကရင်ပြစ်တာတယ်ဆိုပြီးတော့ဘုန်းကြီးတို့ဒီမှာလာရောက်ချီးမြှောက်ရတယ်။ကိုင်းသား အဲဒီလိုဆိုပြီးတော့တရားယူပေါင်းရွံ့ဝါကြောင်းပြုပြီးတော့ကနေပြုလုပ်တဲ့တရားပွဲဓမ္မပူဇာပွဲတရားအလူတော်ပွဲမှန်ရလားအဲဒါယခုလည်းငါရွတ်လိုက်တဲ့ဒေတာကယေရှုဟုံကြီးမြတ်လာမိခင်ဖမြမတဲ့လူရှင်စစ်ကမြမအခေါ်ခံနိုင်တာဟာအမေနဲ့အဖေပဲအဲဒီအကြောင်းတွေကိုကြက်တဝင်းရှင်းပြမယ်ဆိုရင်မိုးတောင်လင်းသွားလို့မဆုံးနိုင်ပါဘူး ဗျာမာတိမာတာပိတရောတဲ့မာတာပိတရောမိခင်ဖခင်ကျေးဇူးရှင်တို့ကိုယမတိကြမာကြည့်တော်ဝေဥစရိခေါ်ဆိုအပ္ပကုံဤခေါ်ဆိုတိုက်ပါပေကုန်၏ဒီတော့မြမများဟာမြမစုတရား၄ပါးရှိကြဗာတရား၄ပါးမေတ္တာရဲ့ကရုဏာရဲ့မုဒိတာရဲ့ဥပေက္ခာရဲ့ဗာတွေပါလဲ အဲ့ဒီတရားကိုလုံကြီးပစိုးကတဲ့သာဝရမြဲမြံညလို့ဗြမာလို့ခေါ်ပါတယ်ထိုအတူတို့အမေတို့အဖေတို့ဟာလည်းသားတိုင်းသမီးတိုင်းတို့ရဲ့အပေါ်မှာအမေအဖေဆိုတာမိုးဘောကဗြမာကြီးပမာတန်နေတိကရကမေတ္တာကရုဏာဖွာတော်မူဒိတာခွဲတော်ဥပေက္ခ အမေအဖေဆိုတာသသတိလို့ပြမကြီးမှတ်ကြပါတဲ့သာသနာလေးတွေလွယ်ပိုက်လာရပြီဆိုရင်မိခင်တို့ဟာအပြိုးခြင်းဘဝကလည်းမဟုတ်တော့ပဲနဲ့သာပေါ်သမီးပေါ်မှာမေတ္တာနဲ့ကရုဏာပါနဲ့ပါလားအေးကိုသားကိုသမီးမမြင်ရလေပြီမလို့ သာမဏေကိုဘွားသမီးတန်နေကိုဘွားလေးရတော့မယ်လို့အဲ့ဒီအသိကလေးအုံနောက်ထက်ရောက်လာတဲ့တွင်မဲတကားတဲ့ပဲယောက်ျားလားမိန်းမလားမသိရသေးပေမဲ့လို့သာတော်ပေါ်သမီးတော်ပေါ်မှာတနေ့အကျဉ်းလေးမရေမတွက်နိုင်အောင်ငါသားလေးမကြွမကားမပေါ်မပမဆွန့်မအားပဲနဲ့ငါခြေလက်ပြည့်တုံသွားမွေးဖွားပါစေ။ ငါသမီးလေးငါချစ်လက်ပြစ်တုံသွားမွေးဖွားပါစေလို့မေတ္တာ အချင်းချင်းရောက်တဲ့တဲ့ဘာအချင်းချင်းရောက်ပြီးတော့ကရုဏာတဲ့ကျင်နာမှုရိုးရှင်ဘဝတုန်းကတော့လွတ်လွတ်လပ်လပ်သွားခြင်းလို့သွားစားခြင်းဒါတွေစနေခြင်းလို့နေဒါပေမဲ့လို့လမ်းမှနေလွယ်ပိုက်ရပြီမိခင်လောက်ဖြစ်လာပြီဆိုတော့သွာလာနေအတိုင်းအစားပေါက်ပြီအကုန်လုံးပြောင်းလဲခဲ့ရ ဒီလိုနေဒီလိုတိုင်ငါသားသမီးလေးနေခက်ရကြီးရဲ့အပူလောအေးလွန်ဆိုင်ငါသားသမီးလေးနေခက်ရကြီးရဲ့နောက်ဆုံးအဝတ်ထဲကစားပြီးတော့သားတို့သမီးတို့ချမ်းချမ်းသာသာထောင်းချောင်ချစ်ကြည်ရှိကြပါစေလို့ဟောကျယ်ပြန့်တဲ့လုံကြီးအိမ်ကြီးများနဲ့သားသမီးလေးတွေအပေါ်မှာကရုဏာအချင်နာတရားပွားတော်မူကြပါလေမှန်ရလားဗျာအေးအဲ့ဒါကြောင့်မို့လို့ မေဖေသောတာမိုးဟောကမြမကြီးပမာတန်နေတိခဲ့တဲ့ကမေတ္တာကရုဏာတဲ့ဟောဟွာတော်မူတိတာေဥဝသောမိတကလာဘေမင်းဝတ္တနာမွေခွာလာတဲ့သားရဲ့အတန်သမီးရဲ့အတန်လေးကြားလိုက်ရရင်တခါတည်းမိခင်များမှာမပြောပနိုင်လောက်အောင်သောအင်အားကြီးပြန်ပြီးတော့ဖြစ်ပွားလာတယ်။မိမင်ပန်းပန်းကြားတဲ့က ငါသားလားသမီးလားဘာလီလဲပြပါအောင်လို့အရင်ဆုံးရှုကြည့်ကြရပါတယ်ပရိသတ်မှန်ရလားဒီအရင်နောက်ဒီသားလဲသမီးလဲတဲ့အသက်ရှင်ပေါ်ရေအားဖြင့်လူကြီးတွေစားတဲ့ခမင်းကြံဟင်းကြံတွေနဲ့သူတို့မှမသိလျော်လို့ ဒီသားလည်းနမိနေတယ်လက်ရှင်မောကြီးအပြင်ရဲရဲတော့နေထွေးတွေးဖြစ်ကဖြူစင်ဖွေးရတဲ့နှုတ်အပြင်နဲ့တိုက်ကြွေးခဲ့တာဟာအမေပါပါလေအေးမုရိဒတရားပွားတာရိုးရိုးလူကြီးတွေစားတဲ့အစာဓာရီတမင်းဟင်ခရာတွေကြွေးလို့မရသေးဘူးဥနှုသေးတာဟုတ်ဒါကြောင့်သူတို့တည်းနာမေတ္တာကရုဏာကြီးမားတယ်လေအကဲ၍တသိဉ္ဇယနာညင်တာဆိုရင် တွေးထွက်အောင်လုပ်ကြည့်တာပြိတ္တာမနိုင်ရင်သာရှိရမယ်အသက်ချင်းလဲလိုက်တယ်ဆိုတာပဲအခုတော့ဘောလာကုဏမင်းရှင်သာကြီးထွားဖို့ရလို့အမေကသွေးကိုဖောက်ပြီးတော့တိုက်ခဲရတဲ့ဒုစုပ်ပေါက်ခဲရတဲ့တို့ရဟာပါပါလေအမေသွေးတဲ့ဗျာအဲ့တော့ဘုန်းကြီးတို့သာသမီးများကသာယဒါနာ သမီးယဒါနာမဖြစ်ကြသေးပဲသာယရဏသမီးယရဏရဲ့လို့ အဲဒီလိုဟာဖြစ်ကြဖို့လိုပါတယ်အဲလိုဖြစ်ဖို့လည်းပဲမိဘကျေးဇူးကိုလောကီလောကုတ္တရာနိနှစ်ပြားတို့ဖြင့်ကြည်အေးအောင်ဆက်ရမယ်။တွေးစုပ်ဖုတ်ကောင်မဖြစ်ကြခြင်းနဲ့။ပါမိုက်သမီးတို့မဖြစ်ကြခြင်းနဲ့။သားလိမ္မာသမီးလိမ္မာဖြစ်ဖို့အရေးကြီးပါတယ်။မှန်ရလား။အဲဒီသားသမီးတွေမှလည်းပဲပြောရင်အများကြီးပဲ။ဟာ။အဲဒီတော့တဲ့ သန္တိတိကရေကမေတ္တာကရုဏာဖွာတော်မူရတာဝမ်းမြောက်လိုက်တာကြည်နူးလိုက်တာအာရလိုက်တာတင်နာလိုက်တာနှစ်သိမ့်လိုက်တာတမျောတကောကြီးနဲ့ရည်ရွယ်ချက်ကြီးတွေတလေကြီးတလေကြီးမကဘူးတဲ့အေးအရိယာနေပြီးတော့ကျွေးမွင်သုတ်သင်လောလူလားမြောက်အိမ်တော်ရဲ့သားပြန်ကြတဲ့အခါသူလည်းလေလောကိသားပဲမဲ့လို့လောကိသားပဲဘယ်လို့ဆိုပြီးတော့ဟောအိမ်တဆောင်မိတဆောင်မိတဆောင် တင့်တဲ့တဲ့ပေါ်ပေါ်ရရဖြစ်အောင်စာရေးဝေးရင်တည်ထိုင်ရင်အခြေခံစည်းကွာရေးကစပြီးတော့မိခင်များဖခင်များခွဲပြီးတော့ပေးခဲ့ကြပါတယ်မပေးခဲ့ကြတာအဲ့ဒါဥပိ္ပခဒီတော့တို့လောကကတင်စားနေတဲ့လောကီသုံးဥပိ္ပခကဖြစ်ရှင်တယ်လို့ဖြစ်ပစ္စလက္ခထားတာကိုဥပိ္ပခလို့ယူဆနေကြမဟုတ်ဘူး ဒီနေရာဥပေက္ခကဥပဧခဏဥပသစ်တဲ့အောင်လျောကအောင်ဧခဏကရှုကြည့်တာငါသားလေးသမီးမျိုးတွေဟာအိမ်တန်ဆောင်မိတက်ပြောင်ဖြစ်လာပြီဆိုရင်ပဝန်းကျင်အပိုင်းဝန်းချက်ဆံရည်တွေရှိလာပြီဒါကြောင့်ပြစ်နောက်ပြစ်နဲ့ဘဘရရလောကဝတ္တရာလောကုတ္တရာဝတ္တရာတွေကြည်အောင်လို့ ဘေယွယ်လာတဲ့သာမိုက်သမီးတို့မျိုးကသာမိဘအိမ်မရောက်ခြင်းရှိမယ်မိဘကတော့နာမကျန်ဖြစ်တာတောင်းမှကိုသားကိုသမီးအိမ်အချိန်ကြီးရောက်ကြပါလေမှန်ရလားစိတ်မချနိုင်တော့ဘူးသူတို့ကိုသူတို့တတွေသားတို့သမီးတို့သင်းသင်းမြတ်မြတ်လျောကံစွာလောကဓမ္မနထာနနဲ့မြန်ညီညွတ်ကြပါရဲ့လားလို့လာလာပြီးတော့ကြည်ကြပါတယ်အဲ့ဒါမိဘမေတ္တာ ပါမေတ္တာအေးပြောရင်လည်းပဲခုနကပြောသလိုအများကြီးဗျဒါကအမေရဲ့မေတ္တာတဲ့ဟောအေးအဲ့ဒီပဲရောက်လာတဲ့သားတို့သမီးတို့နောင်အခါမွင့်ငိတ်တာမွင့်ပြီးငိတ်တာပြီးဖို့ရဲ့လို့ိန်တော်ရေးချီလန်းကြတဲ့အခါမှာတို့ story လေးတစ်ပုဒ်ပေါ့အဲ့ဒါပါပြောတော့မျိုးသမီးက အမျိုးသားရဲ့အမေနှလုံးသားရမှာအသက်နှလုံးကိုရမှာမေတ္တာတုံ့ပြန်နိုင်မယ်လို့ပြောလိုက်အဲ့တော့သာပြေသူကပြေးလွှားတယ်အမေကျုပ်ချစ်သူကအမေရဲ့အသက်နှလုံးရမှာပြန်ပြီးတော့မေတ္တာမြတ်နိုင်မယ်တဲ့အမေရဲ့ဆိုတော့ဩဒီလိုလားဆိုပြီးတကားတဲ့ဓာတ်နဲ့ရင်ကိုခွဲပြီးတော့ရော့အသေးကိုယူသွား ဒီတော့ဒီမှာအမေရင်ွယ်ပြီးတော့သိခဲ့တာဗရဏမထသူချစ်သူပေါ်မှာလာရင်စိတ်အာရုံရောက်ပြီးတော့အသက်နှလုံးလက်ဝါလက်ကုတ်ကလေးနဲ့သဲသွားအပြေးပြတဲ့အတွက်တာကြောင့်လမ်းမှာဖလုတ်တိုင်းလဲတဲ့အခါမှာလက်ထက်ကလွင့်ရှင်သွားတဲ့အသက်နှလုံးကသာလူလေးပဲနာသွားသည်တလေအဲ့ဒါစကားပြောတော့အေးအသက်နှလုံးနဲ့ဒါအမိမေတ္တာပေါ့ဗျာဗာမေတ္တာ အေးအမေမေတ္တာတဲ့ပြီးတော့အဖေမေတ္တာဆိုတာကတော့ဘုန်းကြီးတို့တရားဓမ္မတို့ဗိမ္မာရာမင်းကြီးကိုကြည်လိုက်သမ်းပါအေးသာလိသာနိဒီကလေးကဘေရင်တော်ဘေရင်တနမိတ်ပပုဂ္ဂိုလ်များကဟောဒီမေပွာလာမဲ့သာတိအာဇာဒသတ္တုအဇာတာအမဇာတမွေးဖွားမမွေးမိကတတ္တုဖခင်ရံသူဖြစ်မဲ့ပုဂ္ဂိုလ်လို့ ကြိုတင်နမိတ်ဖတ်ပြီးတော့ဟောကိထုတ်ကြပါတယ်အဲဒါကြောင့်မိခင်ဖြစ်တဲ့ဝိရိဟိကာကဖြူသလားမဲသလားမသိရသေးတဲ့အဲ့ဒီကလေးတင်းကြည့်ပျက်စီးအောင်ဥယျာဉ်တော်ထဲမှာအကျဉ်းကျဉ်းနဲ့တပ်ဖြတ်ဖို့ကြိုးစားတယ်ဒီအကြောင်းဖခင်သိမသာရမင်းကြီးပြီးတော့ဘယ်ဝိရိဟိကာကိစ္စမရှိဘူးတဲ့ငါဘာဝငါမြင်လို့တဲ့ကလေးကစပြီးတော့ ဒီကိုယ်ရအန္တရာယ်မရှိတရားလို့စောင့်ရှောက်ပေးနေဆိုပြီးတော့မှထားလို့မွေးဖွားခဲ့ပါလေဗျာအဲလိုမွေးဖွားတဲ့အခါကျတော့နောင်အခါတဲ့ဆရာဒီဝရနဲ့ပေါင်းပြီးတော့နန်းလူပဲနန်းလိုချင်တယ်ဆိုရင်လည်းဖခင်ကအလွယ်တကူလေးပေးပါဒါပေမဲ့မရဘူးအေးရညွတ်ထားခဲ့တဲ့ဘုရားပေါ်ရညွတ်ထားခဲ့တဲ့ဒေဝဒတ်ကဘုရားတပည့်ဖြစ်တဲ့ပြိမသာရသေအောင်ရဲ့လို့ ဒီလိုလုံးလုံးနဲ့မရဘူးกว่าလို့ဒီမျိုးတုံပေးတဲ့အခါမှာနောက်ဆုံးဘာခင်ကြီးနန်းချပြီးတကားကထောင်သွင်းအချင်းချပါတယ်အဲ့ဒါလိုကျင်းချတဲ့အခါကျတော့မှမိခင်ကြီးဝေရဟိကထာဝရသွားတွေ့စားစရာတွေတွေ့တဲ့အတွက်ဒါကြောင့်မသေးသေးဘူးဆိုတဲ့ဖြင့်မိခင်ကြီးအစာယူမသွားရဆိုတော့အိုးကျေးဇူးရှင်ခင်မွန်း အေးငါအလဲရောက်လာတဲ့အခါပြုစုမှာပဲရဲ့လို့သပင်နဲ့ကိုအုပ်ဖုံးပြီးတဲ့သရုပ်တုံးဟာပြုပြီးတော့ရမြစားစားနဲ့ကြွေးမေးပါတယ်ဒေဝဒကမင်းဖေသေးဗလားမသေးသေးဘူးတဲ့သခင်အေးဘာပြုလို့လဲဆိုတော့အမေကသပင်တုံးနဲ့မှသရုပ်နဲ့မှစားစားရယူပြီးတော့ဖွက်ကြွေးတယ်ဆိုလို့အဲ့ဒီတကားကြရတော့ယနေ့ကစမိခင်ကြီးဆံမင်းထုံးပြီးတော့ထောင်ဝင်စားမတွေ့ရဥပဒေတစ်ချက်ပြညာ အဲ့ဒီအခါကျတော့ဝိရဟိကသဏ္ဍာန်လုံးပြုတ်ပြုတ်ပြုံးမြဟောတကားတဲ့တဏ္ဍာနေနဲ့ကာယံထားခဲ့တဲ့ထောင်နာသွားလို့ကျေးဇူးရှင်ကြီးရဲ့ဘယ်နဲ့လောက်ရမလဲမမွေးခင်တည်းကမမြင်ရတဲ့သားဖြောင်းပြက်ပြစ်မယ်ဆိုတော့ငါသားဆိုအခုတော့ကိုသားကဒုက္ခပြစ်လိုက်တာသားနဲ့လင်းလင်းနဲ့ကြပြာများရတာကဘုရားကျမပါအသက်နှလုံးတွေကျွေးလူကမှခံစားရပါပြီကျေးဇူးရှင်ကြီးရဲ့ ဒီခါမှာတဲ့ဗိမလာရကသာနိုင်ရတဲ့ကလက်မောင်းကလေးနဲ့ဝိရိကရဲ့နတ်ဖူးဆန္ဒကလေးကြောပြင်းကလေးပုတ်သားလို့ရှိပါသေးဝိရိကရဲ့မောင်ဖယားခံစားရတာပါကွယ်ငါပါကလေးရှင်သာကြောက်ရှင်ပိုင်ရဖြစ်တဲ့ကျင်းနုနေတဲ့တွင်ငါကျင်းနှပ်ပါပြီအဲ့ဒါနဲ့မိခင်ကြီးဝိရိကမှာ ဘာပဲဖြစ်ဖြစ်ကြာရမရဖြစ်နေတော့ခဏကိုကြီးကြီးလုပ်ပြီးတော့အဲ့ဒီတည်းရသမျှအာဖြစ်မဲ့အစာကလေးတွေနဲ့ထောင်းဝင်စားတွေ့ပြီးတော့ကြွေးပြန်ပါတယ်ဒီရကမင်းမသေးသေးဘူးဘာကြောင့်လဲခဏထက်အစာထက်ကြီးလို့တဲ့အဲ့ဒီကမမမိုက်ဖြစ်တဲ့သတ္တကကမိခင်ကြီးထောင်းဝင်စားတွေ့တဲ့အခါဖဏမရှိရလို့ဟောဥပရိတရစ်ချက်မှလိုက်ကြပြီအဲ့ဒီခါကျတော့လေအာယောခွေကြွေးတော့မဲ့တရပြီလို့ သာနာယပြင်မကနေပြီးတော့ဘန္ဒရကျေးဇူးရှင်ကြီးရဲ့မွေးခြင်းအောင်လေအခုတော့ကြည်သာကို့အဖေကိုမသိအောင်မသိသေးအောင်ဆိုပြီးတော့တပ်ဖြန့်ညင်စေနေတာမြင်ရမြင်ရမရှင်ပြနိုင်ဘူးလဲယုံကလိုက်ခါဖို့ဘုရားကျမဘယ်လိုဖြစ်ရမှာလဲဖရာလို့အဲ့ဒီလိုတော်ပြီးတော့အာယောခွေကြီးသွားနဲ့ပြောတော့တာနိုင်ကြားတဲ့ကလက်ကလေးထုတ်လို့ဝိရေဟိကရဲ့ သဘင်ကြောလေးများသပြီးတော့ရှိပါဒီဝိရိဟိကရဲ့မောင်ဖရာခံစားနိုင်ပါရဲ့ဟဲ့ပါဠိရှင်နာကြောခြင်းဘယင်ဖြစ်နဲ့တင့်နေရင်ကျင့်납ပါပြီအဲ့ဒါဖခင်မေတ္တာဗာမေတ္တာအဲ့ဒီသမားတဲ့မသေးသေးဘူးဘာကြောင့်လဲဆိုတော့ခေါင်းကပြောခဲ့ပြီဖနာတဲ့အစာထက်ကျလို့ဆိုတော့ဖနာမရှိရရောခက်ကပီခြေသူရှင်ကြီးဒီလိုနဲ့ဆိုပြီးတော့ အမက်ရွေးကြွေးရတော့မှလားလို့ကြာရမရဖြင့်တညာလုံးမအိတ်နိုင်ဘူး။သားနဲ့ဖေဖေနဲ့သားတို့ကြားထဲမှာပြာမြန်းနေတဲ့ဝိရိဟိကဒါနဲ့နောက်ဆုံးကကြတော့မှဥပါပဲဖြစ်ဖြစ်ဆိုပြီးတော့ခန္ဓာကိုပြောင်းရှင်အောင် ရင်မို့ထိုစစ်ကြောတော့တဲ့သတုမလူထောပါတိတော့လို့ကျေးဇူးရှင်ကြီးရဲ့တဲ့အဲ့ဒါအသက်ရှင်မှု အရေးဆိုပြီးတော့ ကျွန်တော်မျိုးမရဲ့ခန္ဓာမှာသုံးလိုက်ခဲ့တဲ့ထောပသတုမလူနဲ့သာအဲ့ဒါအာမွေပြီတော့လို့ဆိုပြီးတော့ကြွေးရှာပြန်ပါတယ်မသေးသေးဘူးလားမေးတော့မသေးသေးဘူးဘာကြောင့်လဲသုံးသားတော်မိခင်ကြီးကခန္ဓာကိုထောပသတုမလူသုံးလိုက်ပြီးတော့ကြွေးနေလို့ကြားတယ်အဲ့ဒီကကြတော့မှပါမိုက်ဖြစ်တဲ့ဇာတတကခဏိကစပြီးတော့မိခင်ကြီးအမေရောထံထောင်းဝင်းသားမတွေ့ရ အဲ့ဒီခါမှလေတကားတဲ့မိခင်ကြီးဝေဒဟိကအသက်တွေဥရေပြုတ်ပြုတ်ပြုံးမိတကားလားသာနဲ့နေနေနဲ့သားကြမှာပြပြခဲ့ရပါလေစိတ်ကြီးတဲ့ငိုကြွေးပြီးတော့မှဘယ်နဲ့လုံးမလဲကျေးဇူးရှင်ကြီးရဲ့မွေးခြင်းဦးလေးစီသားလို့သားမိုက်ပေါ်မှာလည်းပဲခဲမကြီးကျေးဇူးရှင်ကြီးမှလည်းပဲအခုထောင်ဝင်စားမတွေ့ရတော့ဘူးဆိုတော့ဒုက္ခပဲလို့အဲဒီလိုငိုကြီးတဏ္ဍပြောပြတော့လဲ ဝိရိဟိကမောင်ဖရခံစားနိုင်ပါတဲ့ကွယ်ဒါတော်လေးထမ်းပါပြီးတော့ရှင်ပြနေရင်မောင်ဖရကျင့်တတ်ပါပြီအဲ့ဒါဖခင်မေတ္တာဗာမေတ္တာဒါနဲ့နောက်ဆုံးကြတော့အဲ့ဒါမိခင်ကြီးလုံးဝထောင်ဝင်စားမတွေ့ရတော့ဘယ်သူမှလည်းစာရိတ္တမပေးတဲ့အခါမှာဖခင်ကြီးပိမလာရတိဈဉ္ညာကမ္မထံရှင်းပြပြီးတော့နေပါတယ် အေးအဲ့လိုနေတော့ခုနှစ်ရက်လောက်ရှိသေဗလာမေးမသေးသေးဘူးဘာကြောင့်လဲဈဉ္ညာကမ္မထာရှိပြန်လို့တဲ့။ဟောအတုစေယောဂီများဒီနေရာသတိပြုကြဖို့ရှင်မပွားများအာထုတ်ခြင်းတော်တဲ့တရားအမတ်ကအာဖြစ်ပေးနေတယ်။ဘာလုပ်ပေးနေသလဲ။အေးအာဖြစ်ပေးနေတယ်ဗျာကြည့်။ဇာယီသာပြတ်ပြီးတော့နေတဲ့ ဗိမလာကတဲ့သောတာပန်ဆင့်တရားငါကအာထုတ်ခဲ့ဘူးလို့အခုရပြီးသားတရားဖြင့်သူဒီခொနည်းတာကလာဈဉ်ညာကမ္မတမ်းမြပြီးတော့နေတာလာရီကိုလိုတောက်ကြည်လင်လာတယ်ပေါ်ပါလာတယ်အဲတော့မှဟဲ့သေဗလာလုံးမေးတော့မသေးသေးဘူးဘာကြောင့်လဲဆိုတော့ဈဉ်ညာကမ္မထံရှိကြလို့တယ်လို့ဆိုတဲ့အခါမှာဂိုင်းအမက်ရွှေရွှေမယ် ဖန်ခင်ကြီးအဲ့ဒါဒါခွဲပြီးတော့ရှားမင်းရဲ့ရဲရဲတည်တယ်လို့အမိတ်မြတ်မှတ်လိုက်အာနာဘဂဝေသားတွေကရဲတောက်နေတဲ့မိကြီးကလေးတာများနဲ့တင်အေးတညကြီးတွေလွန်ညိုးကြီးတွေဓာကြီးတွေဓာကြီးတွေယူပြီးတော့လာတော့လေထောင်းခန်းနဲ့ကနေပြီးတော့ခမဲတော်ကဩငါသားတော်က ငါရဲ့တန်ရှင်းရင်အတွက်မဟုတ်တဲ့ကျေးဇူးကြီးဟိတ်ပဲဖို့လွတ်လိုက်ဟန်သူရဲ့လို့ဟောမေတ္တာနဲ့ကြိုးဆိုပါတယ်။ဘာနဲ့ကြိုးဆိုလဲ။သားကတော့ဘဝတာခွဲရှာမီးရဲ့ရဲရဲတည်တယ်တဲ့ဗျ။အဲလိုသောမေတ္တာလာတဲ့ထုတ်တဲ့အမိန့်ကိုဖခင်ကြီးကမေတ္တာနဲ့ကြိုးဆိုတယ်။ဩလာကြလာကြအမောင်တို့။อืมသာတော်က ငါရဲ့ခန္ဓာကိုယ်တန်ရှင်းအောင်မုတ်စိတ်ပြည့်စွာဟိပယ်ရအောင်လွတ်နိုင်ဟန်သူရဲ့ကြားရတဲ့ပုဂ္ဂိုလ်တွေတော့မျက်ရည်လဲပြီးတော့ရင်ဆို့လာတယ်ဘုရားဘဝတာကိုရှာမိကြရဲ့ရဲ့တင်ဖို့ဒီကခံယူတဲ့ပုဂ္ဂိုလ်ကတော့သူ့ရဲ့မုတ်စိတ်ရှင်စွဲရိပ်ပဲပန်ရှင်းဖို့ဆိုပြီးတော့ထင်တာအေးအဲ့ဒါရှောက်တင်ရမယ်ထုတ်တင်ရမယ်အမိတ်မှုတော်မှာရင်ဝမှာသောပြီးတော့အနဘဝေပါတိခံစားခဲ့ရပါလေအဲ့ဒါဖခင်မေတ္တာ ဗာမေတ္တာနောက်ဆုံးတော့မတတ်နိုင်တဲ့အတွက်တရားအမိန်တော်မြတ်ပါတဲ့အမိန်တော်လာခါဖခင်နဲ့တစ်တော်ညာလည်းပဲနားကြပဲဆိုပြီးတော့အေးအဲ့ဒါထောင်းသားဖြစ်နေတဲ့အတွက်တရားဒုနဘမြင်မတာလန်းနဘမြောက်ပြီးတော့ဂိုင်းပြန်ညပါတော့အမောင်တို့ဆိုတော့ရွှေတွင်ငွေတွင်ဘယင်းဒုက္ခရနာကုဏပါသုပိုင်းသတိတောင်းအလုံးကာကိုရာဇီယောပြည့်ရှင် အရင်မင်းဇာတလမိတ်တော်မြတ်မှတ်လိုက်သည်ခမဲတော်တဲ့ဈေးညံသွားပြီးတော့ကမ္မထာတရားပွားနေလို့အသက်ရှင်တဲ့သို့သဖြင့်အဲ့ဒါဈေးညံမောက်သွားနိုင်အောင်ဘဝဓာခွဲရှာမိရဲ့ရဲရဲတည်စေဗျာအမိတ်တော်ပြတဲ့လူတွေတောင်ငိုသာပါလာတယ်အေးအဲ့ဒီအခါကျတော့မှဘာကကြီးကဩဒီလိုလား ဘာပဲဖြစ်ဖြစ်ငါငါအတွက်ပဲကွယ်ကိစ္စမရှိပါဘူးမောင်မင်းတို့ငါဘယ်လိုမှမတင်ဘူးအပြစ်မတင်ဘူးအပြစ်မယူဘူးမင်းတို့ရဲ့မင်းဘရင်စိတ်ကျွေးကြည်အောင်ရဲ့လို့ကိုင်းရော့ရော့ရော့ဆောင်ရကြဆောင်ရကြလို့ချီးစင်ပေးတော်မူပါれအဲ့ဒါဖခင်မေတ္တာပါမေတ္တာဒါနဲ့သာမသားရရေမတော့ရလမ်းမလျှောက်ရဖြင့်ဖခင်ကြီးနိုင်ရသံကံတော်ကုန်သွား အဲ့ဒီချိန်မှာရှင်တော်တွင်မောထုတ်ပြီးတော့အကွာအဇာတန်အရင်မိဖုရားကလည်းသားလေးမွေတာနဲ့စုံကြည့်တဲ့အခါမင်္ဂလာတည်င်းရှိတော့တွင်မယ်လို့သားလေးမွေပွားတဲ့အကြောင်းပြောတော့မှဟောသူဟာဖခင်စိတ်ဓာတ်ဖခင်မေတ္တာတွေယူစည်းလာတဲ့အဲဒီတော့မှအနိနာရှိတဲ့မေတော်ကြီးဝေဒဟိကာကိုလှမ်းပြီးတော့မေးလိုက်တယ်မေတော်ကြီးတဲ့ဟောမြည်ရပြီ သားတော်မှလည်းပဲသားတော်လေးရလာပြီမဲ့တော့ကြီးမှမြေလေးရလာပြီရှင်းလိုက်တာရှင်းနာလိုက်တာတရာလိုက်တာမြန်နှုတ်လိုက်တာသားမွေးခြင်းကလည်းပဲမဲတော်ခမဲတော်တို့ဒီလိုများခံစားရမှာပဲလို့ကိုကြီးတတရားနဲ့ပြောလိုက်တော့ဟာမိခင်ကြီးဝေရဟိကငိုရပြန်ပြီမြတ်ဤဖြိုင်မြန်ကြရပြန်ပြီမြေလေးမွေးတာအထက်ဟောသူခင်မွန်းတယ် ဇာတသားရဲ့အဖေထောင်းတွင်ချင်းချမတွေ့ရတာတော့ကြလို့သိသလားရှင်သလားမသိမျက်ရည်တွေအိအိအိအိပြီးတော့ကြအဲ့လိုပြီးတဲ့အခါကျတော့မှအဖေကလည်းသားကိုတလို့ဖြစ်တာပဲလားလို့ဇာတသားကမေးလိုက်တော့လေဆုတ်နဲ့အကွဲတဲ့ဗန်ကြီးပင်ဟဲမမကြီးနင်အခုမှဒီစကားမျိုးမေးရသလားလို့ရင်တွင်မှပြည့်တင် ကျွတ်သိပ်ပြီးတော့နေခဲ့တဲ့ဇာတနာရဲ့အဖေဗိမာန်သာရရဲ့ကျေးဇူးကိုပြောပြပါတယ်ပြင်းပြဟာမပြောနဲ့ငါတကူလေးပြောနင်ငယ်တုန်းကလက်မှာခုနာပေါက်တယ်တွေ့ပြီးတွေနဲ့ကြိုက်လို့ပူလိုက်တာချော့တော့များဘလို့ချော့လို့မှမရဟောလူယုံတရားဖြတ်တဲ့နေရာမှာရှိတဲ့ဖခင်ကြီးဗိမာန်သာရလက်ထက်သွားအားပခုံးမမေ့တယ်လို့လက်ကလေးကိုနဲ့လက်ကလေးကိုပစံနဲ့ငုံခဲ့ အဲဒီခါမှာတဲ့အပူဓာတ်ကြောင့်ဆိုပြီးတော့နေ့အဖိပဇတ်တဲ့နေ့လက်ကခုနာကသွေးတော်ပြီဘုတ်ကြီးထွက်ကြကုန်လေအဲ့ဒါလီနေအိရေးတရက်ပြက်ပါဆိုတဲ့အိရေးတနပြက်ပါဆိုတဲ့ဆိုပြီးတော့မယုံမချနဲ့နင့်လက်ကိုထုတ်ပြီးတော့မထွေးဘူးကိုကနဲ့မျိုးချထားတယ်ဟဲ့မမိုင်လို့ဆိုပြီးတော့မိခင်ကြီးပြောချတယ်အဲ့ဒါဖခင်မေတ္တာဗာမေတ္တာ ဒါကြောင့်ကျေးဇူးဟုံကြည်မြင်လာမိခင်ဖမြမတိရင်ပမမကွာပြန်အသာစာရေးနန္ဒပါတပကုတ်တင်ငါသက်ဆုံးမင်းယူရလောက်၍ဒီကြီးကြီးလေးပြောထောက်လို့နောင်လာနောင်လာသာသမီတွေကမိဘနဲ့ပြပကုံမောတင်ရသလိုရွယ်ကိုရိုးမြကြရဲ့လို့ ဒီပေါ်မှာအိပ်ရစားကြရေချိုးကြခြင်းညစ်ခြင်းကလေးစွန့်ညာလို့တွေးမွေးပြုစုတော်လဲမိဘကျေးဇူးမကုန်နိုင်ဘူးတဲ့မိဘကျေးဇူးကုန်နိုင်မလားဘာဖြစ်လို့တော့ဆိုတော့ကြီးပြင်းတဲ့မိဘပြောတာဆိုရတဲ့မိဘပြန်ပြီးတော့ပြုလို့ရတာအင်မတန်ဝယ်ပါအတိပ္ပယ်ကတော့သာအမေရေချိုးခြင်းတော့ွယ်သာသမီဘာမှစဉ်းစားကြရမလို့ရေခတ်ပြလိုက်လိုက်မှန်ရလား ဒီသမီးရဲ့ဖေသမီးစားကျင်တဲ့ကွယ်ဆိုရင်တို့ဘီချိုးချင်တာလားလို့တွေးကြလို့သေးလားသမီးခုခပြင်ဆင်တွေးလိုက်ရင်ပြီးတာပဲမဟုတ်လားမလွယ်ဘူးလားသိလွယ်ပါတယ်မလွယ်ဘူးလားဟိုးသိလွယ်ပါတယ်နည်းနည်းတော့တော့မဟုတ်ဘူးသိကိုလွယ်ဟောဘုန်းကြီးတို့တရားဓမ္မတို့မင်းတင်တောက်ကြီးကလေးဘဝကအဲဒီလိုကိုလိုချင်တာပြီးပြင်းအောင်မပြောနိုင်ဘူး သမင်းစားလဲဥဝဲရေစားလဲဥဝဲညောင်းညာလဲဥဝဲပူလဲဥဝဲအေးလဲဥဝဲအညီအကျေးတွေပေးချနေရင်လဲဥဝဲအဲ့တော့လေမိဘကမြတ်ကတယောက်တည်းလဲဥဝဲလို့တာလီသမီးရင်ငိုလိုက်ပြီးဆိုရဲရင်ဝမဘုံချက်လို့ရှူယုံမပောက်ွဲတယ်ဟဲ့ပါလီသမီးတွေအလိုမကျဖြစ်နေပြီတကားတဲ့ကြပြကြရခရီးရင်ွယ်ပိုက်ွယ်တင်ပြီးတကားလားချောလေးကိုပုတ်သားလို့အိုးအိုးအေး လူကလေးရဲ့ငိုခိုးဖမ်းလို့ပေခေါ်ပြူဘောဝနကဲခေါ်ပြူဘောဝနကဲဖမ်းခဲ့လာသေးအိုးအေးအေးအိုးအေးအေးအနုပညာလောကဟာဘာတွေမလောက်ပင်တွတ်တဲ့နေတယ်လို့ဆိုပေမဲ့လို့အမိနှလုံးသားကကြံ့လာတဲ့ဒေလိကာကဗျာဘယ်သူမှလိုက်မမိပါဘူးအချို့အချို့ရှိကနှစ်နဲ့ချော်ကြီးတွေပြည်ရဟောင်းမှန်းခဲ့ပြီး ဒါပေမဲ့ကလေးကြော့ဆိုတဲ့အမေရဲ့တေးလင်သားလေးကဘယ်တော့မှမဟောင်းပါဘူးပြိတ္တာကြားလို့လည်းမငြိနိုင်ပါဘူးမှန်ရလားလူကလေးရဲ့ငုံခိုးဖမ်းလို့သေးခိုးယူခိုးအပ်နဲ့ကဲခိုးယူခိုးအပ်နဲ့ကဲဖမ်းကြလာသေးအိုးအေးအေးအိုးအေးအေးချစ်စမ်းနားထောင်လို့မကောင်းပါဘူးအဲ့ဒါအမမေကြီးဆိုတာတော့နားထောင်လို့ကောင်းပါ ကို့မိကို့ဖေကများထုတ်လိုက်တဲ့ပခြင်းတွင်ပေါ်ပြီးတော့နဝင်းချိုပေးဘူးလားဗျာအေးချိုတယ်ဗျာမိတိလကနောအောက်ကဖားကောက်ခဲ့ပါဖားပါလင်တကောင်ပြီးပါဖားပါလင်ဖားပါလင်တကောင်ပြီးပါမျက်လုံးနဲ့ကြောင်တောင်းတောင်းနဲ့ဖားကောင်နာသေးအိုးအေးအေးအိုးအေးအေးအဲ့လည်းမပြောလိုက်ကြနိုင်ဘူးနော် အဲ့ဒါအမေရဲ့နှလုံးကကျွေးပြီးတော့ပန်းကလေးတို့အစီထွက်ကြလာတဲ့အသက်နှလုံးကဗျာကလေးချော့မဟုတ်လားအေးအများကြီးပဲတခါနေရကြတော့ရွှေလမင်းကြီးနဲ့သမင်းစီစာရွှေလင်းမနဲ့ပေးပါအေးမြင်သားသမျှဟာဒီအာလို့သားသမီးလေးတွေချမ်းမြေ့စေဖို့ဆိုပြီးတော့ချော့ကြတာကလေးချော့တယ်တခါတည်းရကြတော့လေအမေသေးတို့ဟာပုရုသင်းပြီပြီ အေးအေးလို့လာတယ်လို့ပူအောင်လုပ်ပြတာဥဝဲဟောမဟုတ်သေးဘူးမဟုတ်သေးဘူးပူလို့လာတယ်လို့အေးအောင်လုပ်ပြပြန်တော့ဥဝဲဟောမဟုတ်သေးဘူးမဟုတ်သေးဘူးဒါပြင်လွတ်စားလို့လာလို့လွတ်တိုက်ပြန်တော့လေဥဝဲဟောမဟုတ်သေးဘူးမဟုတ်သေးဘူးညောင်းလို့ညာလို့လာထုတ်ပြီးတော့မလာအောင်ခန္ဓာကိုယ်နာပြကိုနှိမ့်ညင်ပြီးတော့ပြေးကြတယ်ဥဝဲအဲမဟုတ်သေးဘူးမဟုတ်သေးဘူးရှင်းသား ဥဝဲဆိုတဲ့ပေလိဖန်နဲ့အနတ္တိအမြောင်များထွက်ထွက်နိုင်တဲ့စကားကိုမိခင်ဘာခင်တို့ဒီတဲ့အဲဒါမိနစ်ပေါင်းများသွားနာရီပေါင်းများသွားရက်ပေါင်းများသွားလပေါင်းများသွားနှစ်ပေါင်းများသွားလူလားမမြောက်သည့်အခါစပြီးတော့လူလာမြောက်ပြီးအချိန်အထိနဲ့ဟောမညိုမညင်မပင်မပန်းဆိုပြီးတော့အချိန်လေးကုန်ပစ္စည်းတွေကုန်ခံကဆိုပြီးတော့ယူရသွားပြုခဲ့ကြပါလေမှန်ရလားဗျာ အေးကလေးကသူသူဖြစ်ချင်တာဥဝဲပဲအဲ့ဒါဆာလိုလားအေးလိုလားနှုတ်ဆာလိုလားအာတမမဟုတ်ဘူးလိုလားအိုက်လိုလားညောင်းညာလိုလားလို့အမျိုးမျိုးအထွေတွေမိခင်ဖခင်များဟာအချိန်ပေါင်းများစွာနာရီပေါင်းများစွာရက်ပေါင်းလပေါင်းနှစ်ပေါင်းများစွာအလိုကျပြုစုခဲ့ရတယ်မဟုတ်လားအဲမိဘမေတ္တာတခါတရံကြတော့စင်စစ်ခြင်းနဲ့မျက်စိခြင်းနဲ့ဟောဒုတိယတပလီပလာပြောတာဆိုတာအရွယ်ရောက်ပြန်တော့ တကယ်ရှင်မမြင်းမနုနဲ့ငါထွေးတဲ့သားလေးသမီးလေးတွေမတင်ရဘူးလိမ့်ကြပြီးတော့အန္တရာယ်ဖြစ်မှဆိုလို့ဘာခင်ဖြစ်စေမိခင်ဖြစ်စေအေးအသက်ရဘလောက်ကြီးနေပါလေးပဲထောက်ပြီးတော့ပစိုးကိုတကာတဲ့ခေါင်းပါလေစွတ်နာမောင်းတပွဲလိမ့်ပြီးတကာလာဒါလေးသမီးလေးခုတ်ပေါ်မှာကြော်ပေါ်မှာတင်ပြီးတော့ရွေ့ရွေ့ရွေ့ရွေ့နဲ့ဆိုပြီးတော့ရှင်တတံမြင်းတရံဆောင်ရွက်ခဲ့ကြတဲ့အမေနဲ့အဖေ ဘယ်သူနဲ့ပဲအဲ့ဒါဘေးကလူတွေကဟင်တက်ကြီးပဲဦးတွေအဆက်မရှိဘယ်လိုလုပ်လေးပဲထောင်းနေတာလဲဘသူမှမပြောဘူးတို့ပဲဘာကြောင့်လဲသားတို့သမီးတို့ပေါ်မှာထားခဲ့တဲ့မိဘမေတ္တာအားလုံးကလက်ခံရတယ်ညာကြီး၎င်းသားလေးသမီးလေးငိုလို့ယခုလည်းငါပြောခဲ့တဲ့အဆိုးချော့တွေနဲ့ဆိုးချော့နေတဲ့အခါအဲဟိုဘက်အိမ်မှာညာကြီးတကောင်ဘာအယူထားနေတာလဲဆိုဘသူကပြော ဘသူမှမပြောဘူးတာမီတို့ပေါ်မှာထားရှိတဲ့မိဘမေတ္တာကိုအလုံးသားလဲကြတယ်။ထားပါတော့လေဤမျိုးတုံးနဲ့ချောလို့အငုံမတိတ်ဥဝဲကြီးခဏခဏခေါ်ပြီးတော့နေတဲ့သာသမီကိုကုတုကျင်ပြီပြီပေါ့လေအမေဖေတို့ကတရားတရားကြတယ်ဒလောက်မိုက်တဲ့ပါဒလောက်မိုက်တဲ့သမီးဒီလိုချောတာတောင်းမရဘူးလားဆိုပြီးတော့ဟာလက်မနဲ့ရိုက်မလို့ပြင်နေတဲ့လက်ပါဇာကလည်းငေါ့ပြန်နာမယ်ဆိုပြီးတကားလား ကြောင်းရဲ့မိဒံတို့အစီကိုစားဝါလို့အသားကိုမျိုးအသားကိုမျိုးကြောင်းပင်မေတိုင်းပါလေလေရိုက်မယ်လဲအနတ်ရောက်သွားတော့ချော့တယ်လည်းဖြစ်သွားငောင်းမဲ့ဆိုမဲ့တခြင်းကနောက်ဆုံးကြတော့ချိုပြော့အေးကြီးလို့မေတ္တာဘုံကြီးသွားခဲ့တဲ့ဩနုနဲ့ပြောပြောင်းတဲ့အတန်ဖြစ်ပြောင်းလဲသွားတယ် မှန်ရလားဗျာအေးဒါကြောင့်လေမိဘများထပ်ပခုတ်တဲ့ငါသက်ဆုံးမင်းယူရလုံတွေလေးကျွန်းဆိုမင်းအရာကိုနှင်းမကြမြောက်သေးရင်ပမာရောက်ပြီးတော့မလောက်ဝေးများတယ်ဒါဒီသမီးတွေကစัจ java ရင်မင်းစัจ java ရင်မင်းမိဖုရားဖြစ်နေတဲ့ဆိုရင်အဇာသနာပပရသနာမယူရသနာတိယသနာကမလသနာပြမသနာ အဲဒီပလင်တော်ဆန္ဒခါမှာတဲ့မိဘတွေကိုရွှေလောဥပြီးတော့ရသလုံးရွယ်ကိုရောမြကြပြုစုပေမဲ့မိဘယေရှုမကုန်နိုင်ဘူးတဲ့ကုန်နိုင်ရလားဒါဖြင့်စွတ်စွတ်ချုပ်လိုက်ရင်လောကီမိနဲ့သာဆဘယ်လိုဆန့်လို့မှမကုန်ဘူးရွှေကိုလေးငုံကိုလေးနဲ့ချိန်ပြီးတော့လည်းပဲမိဘယေရှုမကုန်နိုင်ဘူးတဲ့ကြည်နိုင်မဗုဒ္ဓနိဂောလာ ထုတ်ပြပြီးဟောလိုက်တော့မယ်ဟော ကြည်နိုင်တာကတော့ဘုရားပေးတဲ့နည်းဘယ်သူပေးတဲ့နည်းအဲ့ဒါကသာတာနဲ့သီလဆွဲကြည်ညဝေဒါနမြတ်ရဲ့နဲ့ရှားကြမှပညာမှရစေဖို့ဖန်သတ္တာသီလဒါနပညာလေးမျိုးဘယ်နှမျိုးပါဠိပါဠိသတ္တာသီလဒါနပညာဗျာ ယရဏလုံးတာကံကံကျိုးဤငါမျိုးနဲ့မယုံကြည်သေးတဲ့မိဘကိုကိုယ်ကိုယ်တိုင်ယုံကြည်အောင်ပြောမပြောတတ်ရင်ဆရာသမားတွေထံတရားမှာဟောပြနာခံစေပြီးတော့ဘုရားရဲ့တရားရဲ့သံဃာရဲ့ပြုလုပ်မှုကရဲ့ဒုက္ခကြီးရတာအကျိုးအဲ့ဒီငါမျိုးကိုယုံကြည်အောင်ဆိုပြီးတော့တတ္တာနဲ့ကျေကျွစာပါနဲ့အေးပြီးတော့လည်းမေရောပေရောကောင်းမှုဆိုဖြုတ်ကြတော့ကလောင်တဲ့ဖြုတ်ကြတော့ သာတော်သမီးတို့လူလားမြောက်အောင်ဒကာရဏဘုခချွေချင်းမှကြသွေးမိကြအောင်ရှားချမ်းတွေးခဲ့လေသည်မလုံးမကညာနဲ့တော့ဟောဒီမာလူညာတန်းစရာကြောင်းကံဗျာသွားပြီးတကားလားငါဘာပင်စတိခြင်းမိနဲ့စတိပိုင်ချသီလဆောက်တည်ရလို့သီလနဲ့ကျေစုစာဘာနဲ့နောက်တကောမေတို့ဘေရုကာယညာနာအနဲ့ရှားချမ်းထားတဲ့ဥစ္စာရှိပွားတွေ သားတော်သမီးတော်လူလားမြောက်ပြီးချမ်းမထားနဲ့ဘဝသန္တရာခိုင်ကြီးရိတ်ခတ်ကွယ်တော်ပြီးတော့ပေကံစွန်ကျဲလူလားပြီးတော့ယူသွားကြလို့ဒါနနဲ့ရေချွတ်ချပါနဲ့အေးနာမလေးကြတော့ပါတဲ့ယုံနာနှစ်ဖြာအကြောင်းကျိုးမသိသေးတဲ့မိဘတွေကိုေသာသနာရိပ်သာတွေပို့အားပြီးတကားလားယုံနာကြောင်းကျိုးတွေသိအောင်အထုတ်ခြင်းဆိုတဲ့ပညာနဲ့ယေရှုသာ ဗာနဲ့ကိုင်းအိမ်ပြန်လဲဆောင်ယူသွားသုံးမကုန်နိုင်တဲ့အဲ့ဒါအင်္ဂဒတာမိုးကြည့်တဲ့ဓမ္မလက်ဆောင်ပေါ့ဗျာနော်တွန်တဲ့ရှင်နဲ့ကကဓမ္မပူဇာပြုပြီးတော့ရှင်းပါလို့အဲ့ဒါသူ့ရဲ့ဘုန်းကြီးတို့တရားဓမ္မတွေအပေါ်မှာတဲ့အဲ့ဒါကျေးဇူးဆက်တဲ့ဓမ္မလက်ဆောင်ဆိုသတ္တာသီလဒါနပညာဤလေးပြဤလေးပြ ခပ္ပမိဘကျေစုလားသတ္တသီလဒါနပညာဒီလေးဗျာသပ္ပမိဘကျေစုလားဘုဒ္ဓဓမ္မသတ္တသီလဒါနပညာဤလေးဗျာသပ္ပမိဘကျေစုလား နောက်တစ်ခါဒီလေပြာသဗ္ဗမိတ္တယေဟုလာတဲ့ရကြပါပြီသဘောပေါက်ကြပါပြီနော်ဒီပြောမယ်ဆိုတော့အများကြီးကြံသေးတယ်ဓာတ်တော်ဒီမှာလည်းဓာတ်သဗ္ဗယကိုရောအများကြီးမြောက်မင်းဖြစ်ခြင်းကာလရှင်မင်းဖြစ်ခြင်းကာလသမင်မင်းဖြစ်ခြင်းကာလတဲ့ဟောပြီးတော့လည်းပရိဒ္ဒရေကျေးမင်းဖြစ်ခြင်းကာလ မိမျိုးစုံနဲ့950အဖြစ်တော်ရှင်တွေမှာတချို့ဇတ်တော်တွေဆိုရင်မိဘနှစ်ပါးကိုအသက်ပေးပြီးတော့တော့ဆက်ခဲ့ရပါတယ်။အေးဒါကြောင့်ခဏိပေးထားတဲ့တရားနာမည်ကအမေကျေးဇူးမတည်ငါမသေးဘူးတဲ့ယောဂီဓမ္မ အေးအဲ့တော့တရားနဲ့ကျေးဇူးဆက်တယ်ဆိုတာဒီပေါ်လွင်အောင်မိဘရဲ့ကျေးဇူးတဘာဝတွေကိုဘုန်းကြီးတို့ပေါ်ပြခဲ့ပါပြီနော်အဲ့တော့တဲ့သမ္မင်းညမထင်ရှားတဲ့အင်ညတရမဟုတ်ဘူးတို့သာသနာတော်ကြီးမှာဘုရားပြီးရင်ဒုတိယအကြီးဆုံးဖြစ်ခဲ့တဲ့လက်ရာတော်ရရှင်သာရိပုတ္တရာဘယ်သူပါလဲ သကံညောတကန္တတံပါရိပုတ္တအနောပမဝါပါနိလနလစိတ်ကံဓမ္မသင်္နာပတိနမေတဲ့သကံညောတကံဘယ်လိုပဲနှံ့ပပြမပဲတတ္တဝတယုတယောက်ကမှထွန်းထွန်းပေါက်ပေါက်မမကလဟံပမတိတိကြကြဟောမပြနိုင်တဲ့ဘုရားဟောကြားတဲ့ဓမ္မစัจ जा ဒေသနာတွေကို ကောင်းစွာမသွေအရိပပေါ်လွင်အောင်ဆိုမိတကားလာလီစီတော်မူနိုင်စွာရှိပေထသောအမိကျေကျူးတတ်တဲ့ရှင်သာရိပုတ္တရာရဲ့အည်အသွေးဒီမြတ်စွာဘုရားတရားဓမ္မစကြာကြီးကိုလည်းသိသလိုရှင်သာရိပုတ္တရာကိုရောမြတ်ကြီးကလည်းပဲဒေဝတကနီးမျိုးစုံဟန်ပြပြီးတော့မှခေါ်သွားတဲ့တပည့်ရာပေါင်းများ အဲဒါရှင်သာရိပုတ္တရာကိုစစ်သူကြီးအရာထရှင်မောက္ကလန်ကိုတော့စစ်အကူထဘာသာရေးစစ်ပွဲပြုလုပ်တဲ့အခါကလာအာရိပုတ္တရာမောက္ကလန်တို့ဒေဝရာခေါ်သွားတဲ့အဟံသံဃာတော်တွေမင်းတို့သွားပြီးတော့ဆွဲဆောင်ရပါခေါ်ခဲ့ကြအဲဒီမှာတဲ့ နာဝင်မှားပြီးတော့မထင်မရှားဖြစ်နေတဲ့ရဟန်းတော်တွေအားရှင်သာရိပုတ္တရာကကျိုးကြောင့်ဟောပြလို့ဘာဝါသတ္တိတွေထုတ်ဆိုပြီးတော့ဟောပြလိုက်တာဒေဝရာတကနားရောက်နေရန်ဒါပြောတာနော်ဇဂာနုဝတ္တကမယဟောမြတ်ဓမ္မဇဂုနိသပုံမူပမာယူ၍ရွယ်ချူပပ္ပခြားကြလီစိန်နိုင်တော်မူပေထသော ဒါနမဝေဘဝကကဘာမမြတ်စွာဘုံပါရမီတော်ဆုံးလို့ကြောင့်ကိုယ်လုံးနှလုံးသုံးမလုံးရည်ကြည်တော်မူပြီးထတော်ရှင်သာရိပုတ္တရာကိုရမကြီးဘုရားပြင်းဒုတိယအကြီးဆုံးလို့ပြောခဲ့တယ်နော်ဒါပေမဲ့လူခါတော်ပါအမှုကိစ္စအကြောင်းကဘုရားကိစ္စတွေဆောင်ရွက်နေလို့သင်္မညီမညီမညာဖြစ်နေတော့ခုနှစ်နှစ်သားလေးအရွယ်ကဟာ ကိုရောကြီးသင်္ကန်းဝတ္ထာပရိမာဏကသိက္ခာဘုံနဲ့မညီဘူးတဲ့ဟောအဲ့ဒီတော့ဘုန်းကြီးတို့ဒီကိလေသာဆိုရင်ပေါ့လေအဲ့ဒါဒီကွင်ရင်လေဟမ်ရှားတိတ်ကငါ့ကိုပြောရကောင်းလားလို့နပန်ကျင်းလိုက်နေမှုသွားအခုရှင်သာရိပုတ္တရာဒီလိုမဟုတ်ဘူးကိုကိုကိုပဲပြန်ပြီးတော့ကြည့်တော့ဩဟုတ်သားပဲသူတော်ကောင်း တပည့်တော်ရဲ့နိဗ္ဗာန်မကြီးမညာနဲ့ဖြစ်နေပါလေဆိုပြီးတော့ယုတိရမယ်ဆရာဖြစ်တဲ့ကိုရင်ကလေးကိုကြောပေးပြီးတော့သင်္ကန်းဟောဝကြီးတော်ဝယုံမီလက်ဥချီကပြီးကျေနပ်ပလားကိုရင်ဆရာသမားနောင်တပည့်တော်မြတ်မ၍ချွတ်ချောတာချင်းရင်အဲ့ဒါခွင့်လွတ်တော်မူပါပြုပြင်ပေးတော်မူပါမရင်ကြည်ဘူးလားအေးခုနှစ်နှစ်သားလေးကပဲဆုံးမဆုံးမဒါန္တမဝေဘဝကကဝမ မြတ်စွာဘုရားပါရမီတော်ဆုံးတို့ကြောင့်ဂုဏုံနှလုံးသုံးမှလုံရင်ကြည်တော်မူပြထတော်တဲ့နောက်တစ်ခုကပါလေသကနုတကတန္တံသာရိပုတ္တအနောပမံဝါပါနိလနလစိတ်တာမြေအတူရေအတူလေအတူမိအတူ အကြည့်မဟုအငယ်မထားပဲတကယ်တဏ္ဍတိကံဤစိတ်နဲ့လုံရှိတော်မူပေထတော်တဲ့ ရှင်သာရိပုတ္တရာကိုရောမြတ်ကြီးဟာမြေနဲ့တူစွာရေနဲ့တူစွာလေနဲ့တူစွာမီးနဲ့တူစွာကျင့်တော်မူတတ်တယ်ဘယ်လိုမြေနဲ့တူစွာကျင့်တယ်လဲမြေပေါ်မှာကောင်းတာတွေပဲတင်ထတာမကောင်းတာပဲတင်ထတာမြေကြီးကပြုံးခြင်းမဲ့ခြင်းရှိတာငါအဘောကောင်းတာတွေတင်တာသဘောကျ ငါအပေါ်မကောင်းတာဒီတင်တာလို့နှုတ်ကမဲ့၍မျက်နှာညောလုံးမကြဘယ်တော့မှမရှိသလိုရှင်သာရိပုတ္တရာကိုရောမြတ်ကြီးဟာလည်းပဲအဲ့ဒီအတိုင်းပဲတဲ့သူ့ဘောကောင်းနာပြောပြောမကောင်းနာပြောပြောကောင်းနာပြောလို့လည်းဘဝမှာမြင့်မကောင်းနာပြောလို့လည်းမျက်နှာမညိုမြေကြီးလို့ကျင့်တော်မူတတ်တယ်ထို့အတူရေးထဲမှာဘာတွေပဲသွန်လောင်းသွန်လောင်းရေးကပြုံးရင်းမဲ့ခြင်းရှိသလားကောင်းတာလောင်းလောင်းမကောင်းတာလောင်းလောင်း အေးတော့အတူလေထဲမှာကောင်းတာမကောင်းတာတွေလွဲ့တော့လေကပြုံးရင်မဲ့ခြင်းရှိသလားရှင်သာရိပုတ္တရာလည်းကောင်းတာပြောပြမကောင်းတာပြောပြပြုံးရင်မဲ့ခြင်းမရှိဘူးလေနောက်တော့မိထဲမှာကောင်းတာတွေထက်မကောင်းတာတွေထက်မိကပြုံးရင်မဲ့ခြင်းရှိသလားရှင်သာရိပုတ္တရာလည်းကောင်းတာပြောပြမကောင်းတာပြောပြဟုတ်တာပြောပြမဟုတ်တာပြောပြပြုံးရင်မြတ်ခြင်းမရှိတဏှာတဲ့ဆိုပြီးတော့မှအဲ့ဒါယဉ်ကျေးတော်မူပါတယ် ဟုတ်ပါလားဗျာအခါရပါတောဝန္တာဧကတံမိလို့တကိုယ်ဒီနေဖို့ဘုရားတန်ခွင့်မှာသတိကဘုံဝါကြီးမှာရှင်မကတ္တဝစတဲ့ပုဂ္ဂိုလ်တွေရှောင်းပြီးတော့ကြော့ပုရုဇဉ်ဘုရောလေးကမယောင်မလဲနဲ့ရှင်သာရိပုတ္တရာနှုတ်ဆက်ခံနေတာကိုဒါပေမဲ့မထေရကြီးတွေကိုရေးပေးရလို့သူ့ကိုယ်တည်းမှတ်ထား အာလုံးအလေးပြုပြီးတဲ့အခါအဲ့ဒါသင်္ကန်းယုံမှုဆိုပြီးတော့မှသင်္ကန်းလေးကင်လိုက်တော့ခုနကမယောင်မလဲနောက်ကပုထုရှင်ကိုတော်လေးတကားလည်းပဲသင်္ကန်းစလေးကသွားကြည့်အဲ့ဒါရှင်သာရိပုတ္တရာသင်္ကန်းယုံပြီးတော့ကြွသွားတော့ဟောဘုရားထံသွားပြီးတော့ဂုံးတိုက်ရှင်မရရှင်မရတခါလားချိန်ဝင်ပမာသာရိပုတ္တရာလိုကျင်းညသာရိပုတ္တရာလိုနေကြထိုင်ကြပြောကြဆိုကြတကယ်တော့ရှင်မရသာရိပုတ္တရာလူရှိမှဟန်ဆောင်တာပါ အခုကနေ့လေကျောင်းကထွက်သွားတော့တပည့်တော်ကိုတကားနဲ့သင်္ကန်းနဲ့ရိုက်တာမျက်ကြည့်မီးဝင်းဝင်းတောက်သွားတယ်ဗျာမဟုတ်မတရားငါဆိုပြီးတော့မှအဲ့ဒါဆွဆွဲတော့မြတ်စွာဘုရားကသိပါအလုံးထင်ရှားရဲ့လို့ဟဲသာရိပုတ္တရာခေါ်ကြခြေတော်မှာရောက်တယ်အခါခြေသားသာရိပုတ္တရာဟောဒီတန်ကိုတော်လေးတစ်ပါးကသူ့ကိုအဲ့ဒါမီးပွင့်အောင်သင်္ကန်းနဲ့နဘန်းရိုက်တယ်လို့ဆွဆွဲနေပါလား အဲဒီတော့ရှင်သာရိပုတ္တရာတိဟုတ်တယ်မဟုတ်တယ်ပြန်မပြောပါလောက်ကလေးဖြည့်ပြီးတော့သူတော်ကောင်သိခံတော်မူပါလို့တောင်းပန်ရှာတဲ့ရှင်သာရိပုတ္တရာကဘာလုပ်တဲ့အေးဒုဒကလည်းအမရိသာဆိုရင်တော့အိုးမဟုတ်တာတော့ပြောကိုပြောလိုက်ရမှထင်တာရှင်သာရိပုတ္တရာအဲ့ဒါလို့ရှိတယ်သိခံတယ်ဆိုတာဒါမျိုးမှာတို့လောကလူသားတွေကသိခံတယ်သိခံတယ်ဆိုတာသိခံတာမဟုတ်ဘူးရှုထားတာ မပြောတော့သေးတယ်အဲနောက်ဒေါသဥပဝဲဆိုတာဟေးနင့်ငါမပြောချင်လို့ဤတနေ့ကနင်တို့အိမ်ကကြက်တွေငါတဲ့လာပြီးတော့လीရှက်သွားလိုက်ကြတာအောင်မဒီကလည်းမပြောချင်လို့နင်တို့ဝက်တွေလာထိုးသွားတာလीအောင်မလေးဒီကလည်းမပြောချင်လို့တာအာအဲ့ဒီကြတာမှအာထွက်ကုန်ပြောတော့တိကံနဲ့တိကံနဲ့နဲ့ဆိုတာကရှုထားတာပါဘာလို့ထားတာအဲဒုဒကာကမများတိကံနဲ့ဆိုအဲ့ဒါလုံးဝကိုထက်မပြောနဲ့တော့ ဓမ္မမျိုးသိပ်ပြီးတော့သိခံတဲ့ခန္ဒီပါရမီဖြစ်သွားမှာမို့လားဩအခုတော့ဟိဘာပဲဖြစ်ဖြစ်ငါတော့သိအောင်တော့ပြောလိုက်ရမှလို့ဆိုတော့ကသိခန္ဓာလားစုတာနောက်ဆုံးမှပေါက်ပွဲတာလေအဲ့ဒါလည်းမဖြစ်ကြသေးနဲ့ရှင်သာရိပုတ္တရာကအခုဟုတ်တယ်ပြောသလားမဟုတ်ဘူးလို့ရောညင်းတာအဲမညင်းဘူးရှင် သူတော်ဘာသိခဏမှုပါရင်တော့လက်အုပ်ချပြီးတော့တောင်းပန်လိုက်တယ်အဲ့ဒီမှာကိုတော်လေးရဲ့ခန္ဓာကိုယ်ကပူလောင်ပြီးတော့လာသဖြင့်ပြန်တောင်းပန်ရပါတယ်ဒါကြောင့်ဘွာပန်နိလန္ဒလာစိတ်တံမြေအတူရေအတူလေအတူမိအတူအကြည်မဟုတ်ငယ်မထပဲတကယ်တဏှာတိကတိစိတ်နဲ့လုံးရှိတော်မူပေထသောရှင်သာတိဗုဒ္ဓရာရဲ့ဂုံကြီးတွေဘာတွေပါလဲ အနောပမာနိုင်ခိုင်မွေရာပုဂ္ဂိုလ်အတုဥပမာလည်းရှိတော့မမူဝေထသောဘုရားပြီးရင်ရှင်သာရိပုတ္တရာနဲ့ပညာတူတဲ့လူရှိတာဘုရားလေမဲ့တော်မိနတ်သားဘာလို့သုံးလားရပောင်းကိုတဲ့မဲ့တော်မိနတ်သားမုဒ္ဒပြီးတော့နတ်ပြမတွေကိုပြီးတော့မှဒေသနာဟောပြီးတော့ဟောလူပြည်ကိုတကားတဲ့သင်္ကသတကုံမျိုးကိုစောင်းနှံသုံးွယ်နဲ့ဆင်းလာတယ် အဲ့ဒီမှာပုတုတင်အနာပုတုတင်ကလေးအနာပုတုတင်သောတာပန်သဂရကနာဂယဟနာအဲ့ဒါနဲ့ပတ်သက်တဲ့ပြဿနာတွေမေးနောက်ဆုံးကြတော့အတော်အတိတ်ဆိုတဲ့ပြဿနာမျိုးဘယ်သူမှမဖြေနိုင်ဘူးရှင်သာရိပုတ္တရာတပါးပဲဖြေနိုင်တယ်။ဒါကြောင့်အနောပမနိုင်တိုင်းဝေယဥပမာလည်းရှိတော့မမူဝေထသောဘယ်သူနဲ့ပညာတူလည်းရဲ့လို့နိုင်မဲ့လို့ရှိတော့မမူဝေထသော ဒီပါလေသာရိပုတ္တမဟာပညာမဟာပညာဣတရေယ36တန်သောလက်ရတော်သခင်သာရိပုတ္တရာလို့ခေါ်ရထေရှင်ဤရှင်သာရိပုတ္တရာဟာလောကီပညာဒီဂရီဘွဲ့16လုံးရတဲ့ပုဂ္ဂိုလ်လောကီဒီဂရီဘယ်နှလုံးရဂူရီပညောမဟာပညောဒိဋ္ဌပညောဟာသပညောဒေါနာပညောကမိဒပညော မြေကြီးအထုကသို့ကြီးမာသောပညာရှိတယ်နော်ဗမိရာပညာထိုးတွင်လိုက်လဲပြီးတော့တွင်ပေါင်းနိုင်တဲ့ပညာလည်းရှိတယ်ဇဝနာပညာလင်းမြန်ဖြတ်လတ်တဲ့ပညာလည်းရှိတယ်ဟာပပညာမြူတူရွှေပြတဲ့ပညာလည်းရှိတယ်ရှင်သာရိပုတ္တရာရဲ့ဉာဏ်ပညာဒါကြောင့်မှာပညာ မဟာပညာဣတတေယအခပါဝကပထမဒက္ခိဏလက်ရတော်ယ16တန်သောပညာသခင်နဲ့ဖြစ်တော်မူပေထတော်တဲ့ဗျာ။သာရိပုတ္တံသာရိပုတ္တံသာရိပုဂ္ဂရာလို့ခေါ်တွင်တဲ့ထေရှင်ကို နမေအထုပ်ပကြားလျောက်ဆို၍ကြည်ညိုသောတရတရားဖြင့်ဝတွားကာယိုကျိုးလိုရှ िख ိုးကြောလိုက်ပါသည်အရှင်ဖယားေအဲ့ဒါရှင်သာရိပုတ္တရာကိုရောမြတ်ကြီးရဲ့ဂုံကြီးတွေ မိဘကျေးဇူးဆက်တဲ့ရှင်သာရိပုတ္တရာတာမင်ညအညတရမထင်မရှားမဟုတ်ပါဘူးအခုပြောတဲ့ဂုဏ်တွေဟာပထမတုမမီလိုက်မရတဲ့ဂုဏ်တွေပါမှန်ရလားဗျာအဲ့တော့ကြားပြပြောအောင်တို့ယောဂီတွေသာတတိချလို့သာဓုခေါ်တဲ့အခါပါဖယမထက်ပါသာဓုသာဓုသာဓုသူပါကပါဠိဘာသာကန့်ကန့်တတ်တတ်လေးရှိပါတယ် ထဲမဲ့ထဲမဲ့ဆိုတာဓုတာဓုတာဓုမှန်ပါဗျာမှန်ပါဗျာမှန်ပါဗျာလို့သုံးတာဆိုရပါပဲဟုတ်ပါလားအခုတော့ဟမ်ဘာမဟုတ်ဘာမဟုတ်ကကလေးကြီးနဲ့တာဓုတာဓုတာဓုပါဖယားအာမဘန္ဒီပါဖယားဘယ်ဟာကြီးယူတာလဲတဘာဝမကြမရဲတော့မကြည့်ဘူးတဘာဝမကြပြီးတော့လည်းပဲတာဓုခေါ်ပြီးတိုင်းလည်းဥမချနိုင်ဟုတ်ပါလားအဲ့တော့ဗိဒ္ဓက တမေနဲ့မွေးလာတဲ့တပုံသာနဲ့မူယောဂီပရိသတ်လည်းပါတယ်ယောပလီပရိသတ်လည်းပါတယ်အဲ့တော့ယောဂီပရိသတ်ကအမှတ်နဲ့ကြဘုန်းကြီးကခဏခဏသာဓုကြရင်မူးပြီးတော့စိတ်ရုံပို့ရတယ်ဗျာအဲ့တော့ဝတ်လည်းမချပါနဲ့ပါဖရားလည်းမထဲပါနဲ့တတိဆိုရင်သာဓုသာဓုသာဓုဆိုကိုပါဇက်ကိုအာနဲ့ပဲတော့ခပ်ပြီးပလတတကတ်ထားလိုက်ဥလည်းမချပါနဲ့နောက်ဆုံးတရားဝတ်ပြီးမှဥချပါဟုတ်ပါလား အဲ့ဒါလေးကြားပြပြောပြရစေတဲ့အခုသာရိပုတ္တရာရဲ့ဂုံကြီးတွေဧသက္ကနောတကံဘုရားဟောမြတ်ဓမ္မစက်ကိုနှစ်သက်ပုံလူပမာယူ၍ရွယ်ချူပပချာချာလီစေနိုင်တော်မူဝေထသောတန်တံဘဝေဘဝကကဘာမမြတ်စွာဘုံပါရမီတော်ဆုံးတို့ကြောင့်ဘုံလုံးနှလုံးသုံးပါလို့ရင်ကြည်တော်မူပြထသော ခြုံမိငုံမိရုပ်လေးဒါတွေရှိတယ်မြတ်အနဲ့အိပဲဖွင့်ရင်တရက်နဲ့မလောက်ပါဘူးတညနဲ့လည်းမပြီးပါဘူးတလလောက်ကြာရင်တော့အဲ့ဒါကြီးတော့ရှင်တွေကကြောင်းမှာပေါင်ရပါလိမ့်ဟုတ်ပါလားဒါကြောင့်ခြုံမိရုံငုံမိရုံပြောတာဝါပါဏိလန္ဒလာစိတ်တံမိအတုရေအတုလေအတုမိအတုအကြီးမဟုအငယ်မထားပဲတကယ်တဏှာတိကံဤစိတ်နှလုံးရှိပေထသောတဲ့ဟုတ် နောက်တစ်ခုကပါလဲသက္ကနောတကဒါနသရိပုဂ္ဂနောပမအနောပမနိုင်ခိုင်ဝေယသူနဲ့တူတာဘသူပါဘဲရဲ့လို့ပြဇရာလဲရှိတော့မမှုဝေထတော်တဲ့နောက်တစ်ခုကပါလဲဘပသက္ကနောတကဒါနသာရိပုတ္တနောပမဘွာပါဏိလနလသိက္ခာနာမသေနာမတိဏမေ ဓမ္မသင်္နာပတ္တိဓမ္မကတရားသင်္နာကစစ်သည်ပฏิကဥစီတရားအရာမရှင်သာအောင်ပြိုင်လာရင် အမှန်ရှုံးရမည်အမြတ်ဆုံးစစ်ဘုံမှုချုပ်တည်တဲ့ဖြစ်တော်မူပေထသောသာရိပုတ္တမပညာဤတထယ 16တန်သောပညာသခင်သာရိပုတ္တရာလို့ခေါ်တွင်တဲ့ခြေအရှင်ကိုနမေအထုပ်ပါကြားလျောက်ဆို၍ကြည်ညိုသောတရားတရားဖြင့်ဝတွားကာယုံကျိုးလိုရှေခိုးကြတော့ပါဤအရှင်ဘုရားမဆိုး တခါပြောမှတ်မိတာဗါတဲ့ဆရာကောင်းတပည့်ပန်းကောင်းတပွင့်ပန်းတဲ့ဗျာနော်အဲ့တော့ဒါဒီပိဋကနဲ့ဘုံကြီးနဲ့တွင်အဲ့ဒါမီးအဖို့တော်ဆွေမျိုးစအောင်ဘာဖြစ်လို့တော့ရှင်အိန္ဒကရဘုံကြီးရဲ့သားတပည့်ကိုအဲ့တော့ရှင်အိန္ဒကရဲ့တပည့်တွေဆိုတော့ဘုံကြီးနဲ့ပါတော်အဲမီးအဖို့တော်တယ်ဗျာဒါကြောင့်တော်တာကိုနော် ရှင်းတော့ကအဲ့ဒါတယောက်တယောက်ပေါ့လေအချောအလားပြိုင်ရပြိုင်တော့မှပါပြောလို့ညီဖြစ်တဲ့ပုဂ္ဂိုလ်အမေကျွန်တော်အကိုကချောတယ်ဝင်းဥလိုပဲဟင်းကျွန်တော်လည်းအကိုလိုပါပဲအခုလည်းဒီတိုင်းပေါ့နော်ဘုန်းကြီးနဲ့ပြိဿနဲ့ပါတော်တယ်မိဖို့တော်တယ်ရှင်အိနကကဘုန်းကြီးရဲ့သားတပည့်ဟောဒီပြိဿတွေကရှင်အိနကရဲ့သားတပည့်တွေဆိုတော့ဘုန်းကြီးနဲ့ပါတော်တယ်အဲမိဖို့တော်တယ်အဲ့ဒါမစိမ့်ငါကြနဲ့နော် အဲဗါတဲ့သာသမီအချက်မြေအနစ်တဲ့ဟောခဏဘုန်းကြီးကအဲ့ဒါမြေအနစ်ကလေးတွေကိုလာပြီးတော့တရားနဲ့ကျွေးရတာတရားနို့ချိုတိုက်ကျွေးရတာဘာကျွေးရဘာကြောင့်လဲဆိုရင်နဲ့မြတ်စွာဘုရားကိုရောမြတ်ကြီးကဟောတာခဲ့အနာမတကောယံဘိကဝေသံသာရောနာမတဗုဒ္ဓပုပ္ပောနာပိတဗုဒ္ဓပုပ္ပောချက်သားတို့သန္တရာဟာရှေလရတွေးပြမနေမနာ အေးအင်္ဂနာမရှိလျားတဲ့တွေ့တာရောက်ဖြစ်ကြရတဲ့ဘဝတွေမယိမထွက်နိုင်တဲ့တရားနဲ့တရားအတိုင်းဖောင်းအပြန်အလားတဟုနဲ့တဟုအမေမတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်အဖေမတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်ဦးကြီးဦးလေးပါကြီးပါတွေကြီးကြီးလေးတွေ့ကြီးတွေ့လေးအကောမနမညီကမတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်မရှိဘူးတဲ့ဗျာဟုတ်ပါလားဘယ်လိုလဲဆိုရင်ခုနကပြောခဲ့တဲ့မဟာပဒဝိမြေကြီးဟာယုဇနာပေါင်း2သိန်း4တောင်ထူရှိတယ် အဲ့ဒီမြေကြီးကိုနုနတ်သွားအောင်ရေနဲ့ဖြော်လိုက်ခါစီကြီးလေးဖြစ်တဲ့ခါစီကြီးလောက်ကြီးကြီးလောက်လုံးလုံးလုံးလုံးပြီးတော့ပုံထားလိုက်ပါအေးရှိသမျှလူတွေတဲ့ဒီဒီမမပြောပြောတကုလတရင်ဝမုံဆုံးမအပြိုးကြီးဖြစ်ပါစေတဲ့ဟောဤလူကဤဘဝအဖေရောမြေတလုံးဟိုသူကဟိုဘဝအဖေရောမြေတလုံးဟောသူကဟောဘဝအဖေရောမြေတလုံး ပေးလိုက်မဲ့တွင်နတ်သိန်းလေးတောင်ထူးရှိမြေကြီးကုံတော်ကုံရာကြီးအဖေတော်ကဲဘူးတဲ့လူမကုံနိုင်ရဟုတ်ပါလားနောက်တော့ကဘာမြေပြင်ရှိကြတဲ့သစ်ပင်တွေရေတွက်ကုန်မလားအဲ့ဒီမကုံနိုင်တဲ့သစ်ပင်တွေအလုံးခုတ်ဖြတ်မိကျစ်ဆံလေးလောက်မိကျစ်ဆံလေးလောက်စိတ်လိုက်ပါလက်တတိလက်တတိသာလောက်ဖြတ်ပြီးတော့ပုံတာ အေးဤသူကဤဘဝအမေရော့တချောင်းယောသူကဟောဘဝအမေရော့တချောင်းဟောသူကဟောဘဝအမေရော့တချောင်းအဲဒီလိုမိจิตဆံလေးလောက်ဖြတ်တောက်စိတ်ပြီးတော့ထားတယ်တဲ့ကဘာမြေပြင်ရှိတဲ့သစ်ပင်တွေအမေတော်ကဘုဒ္ဓလူဝင်ငါမဆိုရင်သစ်ပင်တွေကုံတော့ကုံရဤအမေတော်ကဘုဒ္ဓလူမကုံနိုင်ရဒါကြောင့်ဘုန်းကြီးနဲ့ဒီပိဋကဘာတော်တော့ဤအဖို့တော်လား သားဖဆိုရင်လည်းမှားမှာအောင်မေကိုရိုလေးကငယ်ငယ်တို့များနော်အမေကြီးတွေများသူအောင်မလေးသမီးလို့ခေါ်တယ်လားလို့ဆိုရင်ဟုတ်လားသမီးတဲ့ငယ်တော်ဖေဖေလို့ပဲခေါ်ဖို့ဗျာကိုင်းရှိတယ်တဲ့အေးဒါကြောင့်ဘဝသံဃာတိအင်မတာရှိလျာတွေ့ပြလို့နိုင်နေကြဘရောဝါဒီကဏနာလဟုစေတိနာဥရတာသရိတာနန္ဒဝသုတ်ဒေဝကုတုံပကံတဲ့ ဒါကတော့သံနိတ္တနိတိတက္ကတာကျမ်းကလာတဲ့စကားအေးဒီလိုကတော့ငါနဲ့ရင်းလို့အတွင်လူဘုသူကတော့ငါနဲ့စိတ်လို့ပြင်ပလူအဲ့ဒီလိုနှမှုထားကြတာစိတ်ထားပော့ပြက်မလေးလက်တဲ့ပုဂ္ဂိုလ်ရဲ့အယူအဆပါပဲတဲ့ တကယ်လို့ကြည့်လိုက်မယ်ဆိုရင်ခေါဏငါဘုရားဝတ်တော်နိအေယသန္တရာရှိလျာထွေပြလို့တဝုနဲ့တဝုတရားနဲ့တရားတိုင်ဖောက်ပြန်လာအမေယပေသနိမယသမိတာဦးကြီးလေးပါကြီးပါလူကြီးလေးတွေ့ကြီးတွေလည်းကောမနမညင်ကမတော်ခဲ့ဘူးတဲ့လို့ပုဂ္ဂိုလ်မရှိဘူးတဲ့မှန်ရဲ့အေးဒါကြောင့်ဘုန်းကြီးတို့ကတော့ဟောဒီတော့အိမ်ထဲကချစ်ငါဘုန်းကြီးပစ္စည်းကိုလည်းဘုန်းကြီးပစ္စည်းလို့မှတ်ထားပဲသူပစ္စည်းကိုလည်းဘုန်းကြီးပစ္စည်းလို့မှတ်ထားပဲ ဘလောက်များချစ်တယ်လဲဆိုတာကတော့ဟုတ်လားဒါကြောင့်နဲ့ကိုရပိသားလဲကိုရပိသားမီသူရပိသားလဲကိုရပိသားမီအဲ့ဒါကြောင့်တရားနဲ့လာပြီးတော့မှနှုတ်ရတိုက်တာဘာလုပ်တယ်အသားမဲတယ်ဆိုပြီးတော့ခါရတော့မပြောနဲ့အမေအဖေရဲ့ရုပ်ရည်ကဘယ်လိုပဲနေနေသားသမီးတို့အတွက်အားဖြစ်တာကြီးပဲမို့လားအဲခုအသားမဲတဲ့ကိုတော်ကြီးရဲ့နှုတ်ရချင်းစုတ်စုတ်ဖန်ဆက်ဆက်ကြီးနေမှာပဲလို့မအောင်မိနဲ့ဗျအင်မတန်ချိုတာ တရားနှုတ်ရည်ကမချိုဘူးလားအေးချိုတယ်ဗျ။ဂိုင်အခုရှင်သာရိပုတ္တရာကိုရောမြတ်ကြီးဂုံရီပြခဲ့ပြီးမိဘကျေးဇူးဆတ္တာဟာသံမင်းညအေးအုတ်ညမြက်ပေါက်ဆိုတဲ့ပုဂ္ဂိုလ်မဟုတ်ဘူးတဲ့ဖရာပြီးအကြီးဆုံးပုဂ္ဂိုလ်ကြီးဘုရားနဲ့44နှစ်ကြာဆိုပြီးတော့လက်တွဲလူသာသနာအောင်ပွဲကြီးတွေခင်းခဲ့တဲ့ပုဂ္ဂိုလ်သူအကြောင်းကိုပြောမှဆိုရင်တကယ်ကိုမကုန်းနိုင်ပါဘူး တို့စိန်နေရှင်တော်ဘွဲ့ရဝဲတဲ့စံပြောဒီအကနဘောငယ်မြတ်မရောနပတန်နေရလို့ဆဲလာလွယ်တဲ့89ခုနှစ်ဖွာသက်တော်ရွယ်စိတ်မှရွှေတောင်ထိတ်သမင်းမြော်တွင်သံဝေတော်ရာညာလူပေါင်းကိုရှောင်ရှားလို့ထွက်သွားကြဆုံးအတူ လပြသူကွယ်သည့်နေမှလာမြတ်ဘုန်း၏အေဟိခေါ်ယူ40ကလေးဝါပြူတယ်ပေါင်းတော်မူအာယုပဲတခုရုပ်90တွင်မြန်းကြွဆုံးနေနုမာနနေဟုထင်နေဩနုမာနနေဟုထင်နေကျမ်းစာတွင်ထောက်ထားကြလေလို့မန္တလေးဆရာတော်ဘုရားကြီးနဲ့မြတ်တော်ဆရာတော်ဘုရားကြီးတို့အမိအဖြစ်တတ္တပရိကပု္ပ္ပာမှာတဲ့ အဲ့ဒါလို့ဆိုပြီးတော့ရှင်သာရိပုတ္တရာရှင်မောက္ကလန်တို့ရဲ့အကြောင်းကိုတဲ့တိဋ္ဌအနေအပြင်ရေးစပ်ဖွက်တည်တော်မူခဲ့ပါတယ်ရှင်သာရိပုတ္တရာလောင်းကဥပတိတ်တာဘယ်လိုရှင်မောက္ကလန်လောင်းကကောလိတာတနည်းပြောရင်သူတို့ရဲ့ငေနာမီတွေပေါ့ဗျာဥပဒိတ်တာကဘယ်ပါလိမ့်ရှင်သာရိပုတ္တရာကောလိတာကဘယ်ပါလိမ့်ရှင်မာမောက္ကလန် တို့စိန်နဲ့ရှင်တော်ဘွယ်ရဝဲတဲ့စံမြောဘောရမရှင်တော်မြတ်ဘုရားရဲ့ဝဲရရနှစ်ပါးတို့နော်ထေရကနဖောင်ငယ်မြတ်မဲတော်နှစ်ပါးတန်တေရလို့ဆယ်လလွယ်တဲ့89ခုနှစ်ဖွာတို့မြတ်စွာဘုရားကဘယ်နှခုနှစ်မှာဖွာတော့60နဲ့8ခုနှစ်ရှင်သာရိပုတ္တရာရှင်မောက္ခလန်တို့ကဒီစနစ်ကြီးစနစ်လေ ဒီတော့ဒါရီဒါတိုင်းတာပြရမယ်ဆိုမိုးလင်းသွားမယ်ပေါ့နော်ဧရာရောက်86ခုနှစ်ဘွာသက်တော်ရွယ်အစိမ့်မှရွှေတောင်းထိတ်တပင်မျိုးတွင်ဒီနာရီဘုရားရှင်မမောက္ကလာလောင်းတို့ကဗျမနအရာပြောပြောရင်ပုံနာမျိုးဘုန်းကြီးတို့ဘုရားကခတ္တရာမင်းမျိုးမျိုးချင်းတူလာတာ အေးဒါကြောင့်တို့ဘုရားတို့ပွင့်တော်မယ်ဆိုအဲ့ဒီအမျိုးနှမျိုးဘယ်အမျိုးကိုလူတွေလေးစားတယ်လဲဘယ်အမျိုးကဩဇာအာဏာတက်တယ်လဲဆိုတာကြည့်ပြီးတော့မှလူထုလေးစားတဲ့အမျိုးပုံနာမျိုးကအရာရောက်နေပုံနာမျိုးမှာဝင်စားပြီးတော့မှဘုရားရဲ့ကိုပွင့်တော်မူရမင်းမျိုးကထင်ရှားတဲ့အခါမှာမင်းမျိုးမှာဝင်စားပြီးတော့ဘုရားရဲ့ကိုပွင့်တော်မူရပါတယ် အဲဒီတော့ကဒီနေရာမှာခတ္တိယမင်းမျိုးဖြစ်တယ်မြတ်စွာဘုရားရဲ့လက်အောက်ခံဖြစ်တဲ့ဗြဟ္မဏဆိုတဲ့ပုံနာမျိုးရှင်သာရိပုတ္တရာရှင်မောက္ခလန်တို့ရောက်လာတာခိုင်းတာဒါကြောင့်တို့စိတ်နဲ့ရှင်တော်ဘွယ်ရဝဲတဲ့ဇံပြောထေအကနှစ်ပေါင်ငယ်မြတ်မဲတော်နှစ်ပါးတန်တရားလို့ဆယ်လလွယ်တယ်86ခုနှစ်ဘွာတတော်ရစိတ်မှရွှေတောင်ထိတ်တပင်မြော်တွင် ဟိုကမြတ်စွာဘုရားဖြစ်ပြီးတော့တဝါရတာအဲ့ဒီအခါကျတော့မှအိမ်တော်မကြသေးတဲ့လူမျိုးတော်ဘဝမှာရှင်သာရိပုတ္တရာကရွှေထန်းခြင်း900နဲ့လူမျိုးတော်အရာ900ရှင်မမောက္ကလန်လောင်းကရွှေထန်း900နဲ့လူမျိုးတော်အရာ900ဒဂရတစ်ဆောင်ကတရင်40ဒဂရတစ်ဆောင်က89ကလေးကျွယ်ဝတယ်လို့ဆိုပါတယ် အဲတော့ရှင်သာရိပုတ္တရာကိုရမြကြီးကြတော့ဥပါတိတောတုသေနောသသာလာဇေဝဥပါသာလာသီလူပသာလာဆုံးသောဇရေဝတောတတ္တညာတိကာလို့အဲ့ဒါညီကိုမောင်နှမ9ယောက်ညီကိုမောင်နှမဘယ်နှယောက်သတ္တော်ရွယ်စိတ်မှရွှေတောင်ထိတ်သပင်မြော်တွင်တဲ့သူတို့ကအမြဲတမ်းရှင်သာရိပုတ္တရာအလောင်းဥပဒိဋ္ဌာရှင်မောကလလောင်းခောလိတတော်က အေးအမြဲတမ်းပူးတွဲနေကြတော့စတိကနက္ခနဲ့ရှင်းတယ်တဆောင်မုံလာပြီးညကွဲတဲ့ဘက်မှာသူတို့ရဲ့ရွှေထန်းရေရွှေထအချမ်းရန်လူပြောတော်များစွာနဲ့ဟောပွဲကြည့်ကြတယ်ပေါ့ဗျာအဲ့တော့ပရိကျွဲ့မှန်ကျွဲ့တဲ့ပရိသတ်တွေဆိုတော့သူတို့သဘောကျရှုတော့လတ်တော့ရလိမ့်မယ်ရဲ့လို့အနုပညာသမားများကအစွမ်းကိုကြိုးစားကြတယ် ဗတ္တံယိမမနောတံကေစေဒီပိတံနေရဝိနာတုမာယောတောယောနာပါရိနံလူတောနုတေခတာရုနောဒုပရိသနားလဲလားအဲဘုန်းကြီးလည်းရန်တုတ်တာပဲကိုကပုံနာမျိုးပဲဗျဘုန်းကြီးကကလားနဲ့ပြီးနေတဲ့ဥစ္စာ အေးအဲ့ဒီကနောက်တစ်ဘွားကလည်းပဲပါလေမာတာရှန္တရောပိတဝတရေယေနမလောနာပတိတာနာဇရဏသဗ္ဗမရိယံသမရိယံဘဂောယဓမ္မတယောရေနိနနာပပမန္တိပပပမန္တယောရေမောကြဗျာ အေးအဲ့ဒါလူပညာသမားများလားအေးလူပြောတော့တထေတန်မြောက်သဘောကျဆုတော်လက်တော်ရလိမ့်မယ်အစွမ်းကိုကြိုးစားကြအဲနောက်တစ်ဘွားကလည်းဘာလဲဆိုရင်ဖြင့်ေမာရဇောနောဘောဇောနောဒီလောစေယိကောတိအာသာဩဝိနနယသောယောတယောဟာလူကောနာသောဟာလူကောနာသောကောရုဏာစိတ်တုစေဘရောယော အဲ့ဒါစုရတိတို့နာရတိတို့မသဂိနာတို့မဟရာပိပိတို့မလီလာဒေဝီတို့ပုံနှင်းမလေးတွေပေါ့လေအနုပညာအစွာကဒီအငိမ့်ဇတ်သမင်ယုတ်သေးတို့ကလူပြိုတော်မင်းအတထေသာလျောက်သဘောကြရင်သုတော်လက်တော်ရလိမ့်မယ်ဆိုပြီးတော့အဲ့ဒါအာဇုမနဲ့ဆောင်ရွက်ကြတယ်ဒီလိုဒီပြင်ကွာသမင်နေ့တွေတုန်းကတော့ပြောခဲ့ပြုခဲ့သူတွေပါတယ်လာတင်ချခဲ့ဒီတရားကြီးယုံဒီတရားကြီးကြီးငိုတရားရှိဖို့ပေါ့ဗျာ အဲ့လိုခံစားကြရပြီဗျအခုပါရမီမြင့်မားတဲ့သက်တော်25နှစ်ဈေးအရွယ်ရောက်တဲ့အခါကျတော့ဟာမပြုံးမိထဲဝါခံရဒီတော့အဆွေတော်မျက်နာကြီးဟာတမျိုးပါလားဟိုးအဆွေတော်ကနာမိတဲ့တင့်နေတာကလည်းတမျိုးပါလားအိမ်ထဲမှာဖြစ်ခဲ့တယ်လေဆိုတော့မှနှစ်ဦးပြိုင်လိုက်ထွန်းလိုက်တာက အေးဟောဒီဆိုနေကနေကြည့်နေတဲ့လူတွေဟာနောက်နှစ်တရားရှင်တယောက်မှမကြမဲ့သေကြမယ်လို့ဟောသေခြင်းတရားမြင်လာတယ်။ဘာမြင်တော့ဝကြည့်တော့မှဘယ်တော့မှအေးကြွက်ကြည့်တော့ဘာမြင်လဲအဲသူတို့မှပါရမီကဓက္ခံပါတာကိုဗျဟုတ်လားတို့တရားဓမ္မတွေတော့တရားနာတော့တောင်ပါဝေကရရဲ့လား ရပါတယ်ဗျာမြဲမြဲကြီးပြပါစီဒါမှစောစောအိမ်ရမယ်ပြာရမကမာဂိတာတို့သူဟောနာတော့ဟုတ်လားအေးအဲ့တော့အမေကရလိုက်တာကတစ်မျိုးစီပဲအဲ့တော့ပြောရမယ်ဆိုရင်တဲ့ဒုပရိသတ်ဒီတဲ့အဲ့ဒါဘာပြုလို့ဒီလိုတရားဓမ္မတွေဟောနာကြီးညိုတာတော့ပါဝင်ကမရတာလေဆိုရင်အဲ့ဒါမပါခြင်းလို့ဘာလို့ ဟောရှင်သာရိပုတ္တရာဇမဝလာအလောင်းလုံးကြတော့အဲ့ဒီဘောကြီးရင်ကနေတာဝကရလို့ထွက်သွားကြဇုံအတူတဲ့လပြသောကွယ်လေးနေမှလာမြတ်ဘုရားအေဟိခေါ်ယူကွယ်ကြီးကတာဝကရသေတရားရှိမသေတရားရှိရမယ်တကယ်လာတို့တရားကွာရှာရှာကြတော့တကားတယ်ပဲအဲတကယ်ချင်းအပေါင်းအသင်းတပိလက်တာဘယ်သူမှနှုတ်မဆက်ပဲနဲ့တိတ်တဆိတ်ကလေးထွက်သွားကြတာတရားရှာထွက်တယ်ဘာရှာထွက်ဘာလို့ရင်းလား ဝက်ကြည့်ရင်ကလူယောဂီတွေတရားနာရင်ကထွက်ကြနော်အဲ့ချိန်မီပြင်းပြင်းတော့အေးအဲ့ဒါဘာလို့လဲလို့သောတာပရိသတ်ရမပါခြင်းလို့ပါခြင်းအောင့်ထားလို့မရတလွဲမတွေးနဲ့အဝိဇ္ဇိရှင်သာရိပုတ္တရာရှင်မောကလလောင်းတို့တကယ်လောကီကာမဂုဏ်တွေကတွင်ဟာဒါကလည်းကြီးမားတဲ့တစောင်းတိုင်းနတ်ပညာပွဲကြီးဗျမှတ်ရလား ဘလောက်ပြုဖို့ကောင်းလဲပြောဖို့ကောင်းလဲရှင်ဖို့ကောင်းတယ်ဒါပေမဲ့သူတို့မပြောနိုင်ကြဘူးမက်ဖို့နိဗ္ဗာန်အောင်ပွဲပါခြင်းတော့ဟောသူတို့ထွက်သွားကြတယ်တို့လူတွေကမပါခြင်းတော့ကျန်နေရတာပါခြင်းအောင်ထားလို့မရဘူးပါခြင်းအေးအောက်ထားလို့မရဘူးဗျာဒါကြောင့်မိုက်တာရဲ့ အေးတို့စိတ်နဲ့ရှင်တော်ဘွယ်ရဝဲတဲ့စံပြောဖျဲကနှပေါငယ်မြတ်မဲတော်နှစ်ပါးတန်နေရလို့ဆဲလလွယ်တဲ့89ခုနှစ်ဖွာတတော်ရစိတ်မှရွှေတောင်ထိတ်တပင်မျိုးတွင်မှန်ဝေတော်ရာညာလူပေါင်းကိုရှောင်ရှားလို့ထွက်သွားကြဆုံးအတူတဲ့ဗျာ။တန်ဝေကအချွေးမထားရဘူး။တန်ဝေကပါတယ် တို့လို့ရရင်ခဏတရားလေးတို့ကောင်းလိုက်တာကောင်းလိုက်တာလားပြောတာအိမ်ကြတော့ကိုဖို့တို့တို့မချမ်းပုံတို့မြင်ရတော့သွားရောပျောက်ကုန်တော့တန်ဝေကအကျွေးဖြစ်ရောဗျာဘုံမှာတော့ကြည်တံပွားကြည့်ရင်တန်ဝေကအကျွေးထားတာလားအဲမတားဘူးဗျာအဲ့ဒါဘာလို့ပါလဲပါခြင်းလို့တို့လူတွေကဟာလားမပါခြင်းလို့မပါတာဟိုမှာပါခြင်းတော့အောင့်ထားလို့ရတယ် အေးအောက်သားလို့မရဘူးဗျာကရောက်သက်တော်ရဲ့စိတ်မှရွှေတောက်လေးတပင်မျောတွင်တန်ဝေတော်ရညာလူပေါင်းကိုရှောက်ချလို့ထွက်သွားကြဆုံးအတူဘုရားချထွက်သွားရတဲ့အခါရှင်အတ္တတိကိုတော်နဲ့ရှင်သာရိပုတ္တရာလောင်းတို့တွေ့တဲ့အခါကျတော့ဟောတို့ယောဂီလေးယောဂီများလို့ပေါ့ဗျာသွားရထိုင်လျောင်းလက်ကပြောင်းကောင်းကောင်းမှတ်၍နေကြလေသွားလဲအမှန်နဲ့ထိုင်လဲရလဲအိတ်လဲ သဘင်တုံးကောင်းပြီချွမျက်နှာတင်ဟောစားလဲကိုရင်းဟောဝလုံးပါတော့အကုန်ပေါ့ဗျာဟုတ်လားဒီတင်ငယ်စွန့်လာလဲမန္တဥဒရာပမဝကမေတ္တပဇာနာကာရီဟောတိတဲ့ဒီတင်ငယ်စွန့်ရင်လဲအေးအမတ်နဲ့ပဲမမရတာကမသိတာနဲ့မရှိတာမသိတာကြတော့လေလုံးဝသိမသိလို့မှတ်လို့မဖြစ်ဘူး မရှိတာကြတော့လေလုံးဝမှမရှိပဲမှတ်လို့ရဒါပြင်အရှိနဲ့အသိတော့ကြိုက်အောင်သွားရင်လာရင်စားရင်လောင်ရင်ဆိုပြီးတော့ရှုမှတ်လိုက်ကြတာမှန်ရလားအေးအဲ့ဒါပဲဗျာဒါကြောင့်ခေါင်းကယောဂီလေးတွေလေအမှတ်နဲ့ဆင်းလာတာဘုန်းကြီးကကြည့်ပြီးတော့ကြည်ညိုတာကြည်ညိုတာနဲ့နှထောင်းအောင်ဖြုတ်ချင်စိတ်ပါပါဘလောက်ကြည်ညိုတယ်လဲဆိုရင်ဟုတ်လားကိုမော်တော်ကအကျွေးမကြည်သေးလို့မောင်ရင်ကလည်းတော့ဖြာပုံသွားဟောတာ၄၅သိန်းနဲ့ရခဲ့တာလေသားကတော့ ဖရေကတော့ပေါင်း9000နဲ့ပြီးရတယ်ကံကွာတာဘာကွာတာတော့အေးကံကွာတာဗျာဒါကြောင့်ဘုန်းကြီးကအဲ့ဒါယောဂီတွေကြည့်ပြီးတော့ကြီးညိုတာအဲ့ဒါငခုချက်ချင်းစိတ်ပေါက်ငခုချက်အဲငကားချွတ်ချွတ်စိတ်ပေါက်လာတယ်ကြီးညိုလုံးလို့ကြီးညိုလုံးလို့ကိုက်တော်ပြီဗျအဲ့တော့ပြိတ္တာရဲ့ ရှင်အပတိတော်ရယနာကဟောကတိတိတိနိသိတဲ့သတိဖြင့်နဲ့တွားရထိုင်လိုက်ရအမတ်တရားနဲ့ကြွတော်မူတော့ရှင်သာရိပုတ္တရာအလောင်းဟာစိတ်ဝင်စားပြီးတော့နောက်ကလိုက်တော့ဟိုကအမတ်တရားနဲ့တရားပေါ်တဲ့တပိတ်ခုံကလေးဖွင့်လိုက်တယ်ပတ်တဲ့ပိုင်ကိုဗျအဲ့တော့မှလိုက်ပြီးသွားနဲ့သူကလည်းတရားကြားထွက်လာတယ်ဆိုတော့တပိတ်ကုန်းနဲ့ရည်ထဲတော့အဲ့ဒါလည်းလမ်းတော့လမ်းနဲ့လက်သေးတော့ စေတယ်လက်ယူတော့ယူတယ်သပိတ်တဲ့နိုင်တော့နိုင်တယ်နေတော့နေတယ်နေတယ်တို့ယောဂီရဲ့ကြည့်တော့ကြည့်တယ်ဘယ်ဟာကခြေရင်လဲဘယ်ဟာကဝတ်သားလဲဟုတ်တယ်မလားဘဝတော့ဝတ်သားရောအချိန်ရောအချိုးရောအကုန်လုံးဈီးဈီးပါအောင်နေပြီးတော့ပတ်တိုင်းဖုံးမိတော်မူတာဆောက်တော့ဆောက်တယ်မြောက်တော့မြောက်ပြီးတော့ သာကိုဖို့တို့ကြီးကဗဇဟာပြီသလားလောက်ပြီဗဇမဟာတော့ဘူးလားအဲဗဇဟာတော့ဟာတယ်အဲတပည့်တော်ခွန်တော့ခွန်ပြီးတော့ဟဲဗဇာကြီးမပိတ်ပဲတော့ဝါရင်ဝစီစိတ်သားဆိုလို့သမင်းလုံးကြီးကပြောပြောပြောပြောကြမှာပေါ့ဩဖအေးရိတ်ကလာခဲ့ကြအောင်သားနဲ့လွဲထားလို့မဖြစ်သေးဘူးဒီယောဂီတွေတော့အေးဗဇာပိတ်တော့ပိတ်ပြီးတော့อืม လက်ကြီးတွေကတော့ငွန်းငွန်းငွန်းနဲ့ဘယ်သူမှမမွားပါဘူးဗျာချတယ်ချတယ်ချတယ်ပြီးတော့မှဝါတယ်ဝါတယ်ဝါတယ်မြူတယ်ဟုတ်လားအဲတလုံးကလုံးတယောက်တည်းပဲရှိသလိုဘကုမှကြောက်เสียမရှိဘူးလို့လို့ရဲတင်နဲ့ပြတ်ပါတယ်သင်ဒီဒီအဝတ်ဘသူ့ကိုအမိပြုပြီးတော့ဟောလာတာလဲတင့်เสียဘသူလဲတင့်เสียဘာရီဟောသလဲအမေတွေတထွေးကြီးမေးတာ အဲ့ဒီအခါကျတော့မှအမေးရှိလာတော့ရှင်အတ္တကြီးကရှင်သာရိပုတ္တရာလောဥပဒိတရဲ့နဘူးရည်သူရည်ကြည့်လိုက်တော့ဒါပညာရှိလက္ခဏာပဲတို့ပြီးတော့ယေဓမ္မာဟေတုံပဘဝဒေသဟေတုံတရဂတောအာဟာသင်မေးခွန်းလေးကများလာတယ်ငါကယဟန်ပြုတာမကြသေးဘူးဒါကြောင့်တဖြည်းဖြည်းချင်းပဲသိတယ်လို့ဖြေပြရကြည့်ဆိုပြီးတော့ တာမင်ယူဘောဓမ္မဘိုလ်ယောဂီစိတ်ချပြီးတော့သူသာသနာဝန်တာငါယံဝလာတာအဲ့ဒီတာမင်ယူဘုဒ္ဓဘောဓမ္မဟောတဲ့တရားကိုငါလက်တွေ့ကျင့်သုံးတယ်တို့ရဲ့ဆရာဘုရားဟောတာကဒီဖန်ရှင်ရှင်နေတဲ့ဟောအေးအဲ့ဒီလိုပုဂ္ဂိုလ်တွေပါမမရှိပုဂ္ဂိုလ်တ attva ဘင်္ဂါရပါယောက်ျားမိန်းမသက်ဝင်လိုက်ကြလိနပြမတ attva မရှိဘူးဟောအကြောင်းနဲ့အကျိုးယုံနဲ့နာဘာနဲ့ပါ အဲဒီလိုတွန်းလိုက်တော့ကိုရောတော်ပြီယထာဆိုပြီးတော့ခုနကလောကီပညာဒီဂရီ16လုံးနဲ့ဒီနေရာအသုံးပြုတော့တာပဲပြိတ္တာအဲဒီတော့သုံးပြုရင်ခန္ဓာဝင်စားပြီးတော့ပေါ်ရင်ယုံနာကိုရှုမှတ်လိုက်တာဝိပဿနာဉာဏ်ဆင့်တင်တက်ပြီးတော့သောတာပန်ဖြစ်တော်မူတယ်။ရှင်သာရိပုတ္တရာလောင်းပါဖြစ်အေးသောတာပန်ဖြစ်ပြီဆိုတော့ရှင်မယား အရှင်မင်းအားတို့ရဲ့ဆရာအခုတပည့်တော်ရဲ့ဆရာဖြစ်တဲ့ဗုဒ္ဓဘောရမကိုလျှောက်ထားလိုက်ပါတပည့်တော်တန်ခါရင်တယောက်ကြားတယ်လို့သူ့ကိုခေါ်ပြီးတော့လာခဲ့တယ်ခရအဲ့လိုဆိုပြီးတော့မှဟောတဲ့နှစ်ယောက်တွဲသွားရင်တရားအတွေ့နဲ့မှတို့လို့ညောင်ကျိုးပင်စခန်းကလမ်းခွဲပြီးတော့တရားရှာတွေ့လိုက်ရင်ဒီနေရာပြန်ဆုံးတရမ်းရဲ့လို့ ကတိကကိုထားထားတဲ့ရှင်မောက္ခလန်လောင်းကောလိတာရှိရသွားအဲ့ဒီမှာဒီတရားထားတယ်ဟောတဲ့အခါကျတော့ဟိုရှင်မောက္ခလန်လောင်းဟာလည်းပဲပါရမီညာရင့်လာပြီးတော့ခန္ဓာတရားယုံနာများရှုမှန်လိုက်တာသောတာပန်တည်ပါတယ်ရှင်မောက္ခလန်လောင်းဟာလည်းဘာဖြစ်အဲ့ဒီမှာသိကြီးဆရာကြီးထာတို့မတိတရားရှာခြင်းကခိတ္တမြဝင်ရောက်ခဲ့ ဒိဋ္ဌိဆရာကြီးရဲ့ဓာပညာနည်း3ရက်နဲ့ကတ်လို့လက်ထောက်အနေအပြင်ထားလို့တပိလက်က900ကြီးပေးတယ်ဒီမှာသူတို့ကဆရာကြီးတို့တို့အမြင်မှန်ရပြီလားဗုဒ္ဓဘောဓမကြီးသွားကြတယ်ဟွန်းမင်းတို့ကသွားကြငါရီတော်ဦးကြီးဘုရားကရီတော်ဥပဝအဖြစ်မခံနိုင်ဘူးလိမ္မာတဲ့လူတွေကောဓမထံသွားကြလိမ့်မယ်မိုက်တဲ့လူတွေငါထံလာကြလိမ့်မယ် အဲ့ဒါနဲ့သူတို့တပြည့်လက်သား900မဟုတ်250ကြီးပေါ့ဗျာအဲ့ဒါခေါ်ပြီးတော့မှမြတ်စွာဘုရားရှိရာသွားတာမဟာတက္ကရီတရားနဲ့၄ခုနှစ်ပြာသောလားွယ်နေဘယ်နဲ့အေးပြာသောလားွယ်နေမြတ်စွာဘုရား အဲ့ဒီမှာတဲ့သူတို့ရောက်သွားကြတဲ့အခါကျတော့အေးပိတ်ပြီးခေါ်တော်မူလိုက်တော့အာလုံကောင်းဆောင်နှစ်ပါးနဲ့နောက်လိုက်900တို့ရဟန်းဖြစ်တော်မူကြတယ်။အဲ့ဒီမှာမြတ်စွာဘုရားကတရားဟောလိုက်တော့တပိလက်သားနှစ်ပါးတို့ရဲ့900ကရဟန်းနာဖြစ်တယ်။ရှင်သာရိပုတ္တရာရှင်မောဂလန်တို့ဘာမှမဖြစ်သေးဘူး။ဒါနဲ့တဘောရလတ္တတရားနဲ့သာအာထုံလိုက်တာတဘောရလတ္တရှိရနေရှင်မောဂလန်ရဟန်းနာဖြစ်ပါတယ်။ ရှင်သာရိပုတ္တရာကြတော့တဘိုးတွဲလာပြီးနေမှာမယဟနာဖြစ်တယ်။ဘာကြောင့်တော့သူကြီးပန်နေဆိုတော့သိစရာရှိတဲ့များတွေအကုန်လုံးရှင်ရင်တွေတော့ကြံစီနိုင်စာနေလို့ကြာသွားတာ။ဒါကြောင့်ဝိသုဒကရမတွေကသူကြီးပန်မဟုတ်ဘူး။ခနဲ့နိဗ္ဗာန်ရခနဲ့နိဗ္ဗာန်ယူမှဆိုရင်ဖြစ်ပြပေါ်သမျှယုံနာကိုရှုမှတ်ပေတော့ဟုတ်ပလားဆိုလိုက်လက်ကတုပ္ပဗျာငယ်ဆောက် ငါးကောက်ဥပမာအေကုမိုးလားဒီထဲမှာတောသူတောက်သားလေးလည်းပါတယ်မဟုတ်လားပါပါတယ်ဟိုဘက်ရေဘောကံတို့ပဲသိသားပဲနှစ်ခုရတူရကြည့်ရတယ်မျက်ခမ်းစာမျက်နှာနဲ့ငတာကြီးသမီးမှသိပါလားအဲအဲ့ဒါပြောတာဘာပြောတာတော့ဆိုတော့လက်တခုနဲ့တခုရေကူရအောင်ဖောက်ထားတဲ့အပေါက်ကလက်ကတော့ပေါက်လို့ခေါ်ပါတယ်အဲဒိုင်းကြီးရဆောင်းနဲ့ငါးလေးပေါ်လာလဲဖတ်ချုပ်ကောက်လဲဒလုံလေးပေါ်လာဖတ်ချုပ်ကောက်လိုက်အကောက်မှတော့ဗျိုင်းဟာလေမြန်မြန်အစာမဝဘူးလား သူယောဂီတွေလည်းဒီတိုင်းပဲတဲ့ရုပ်ပဲပေါ်ပေါ်နာမဲပေါ်ပေါ်ပေါင်းနာပိနေကုရနာရာထုံနာจิตနာကိတကေရယတာယနာလိတာတင်နာချက်တာပိတာသရသောက်တော်ဝါရမြေရာသမိလုံးကောင်းပြီးကျွမျက်နာပြဝေစာလေးကြီးချင်းငယ်ကျွအညာသံမြောက်ကျွကျွဖနာဝဖနာကျွလေးကင်းလေးကလေးအိအဝဲအိယထာကံကဘုံရောက်အဲ့လိုဖြစ်တဲ့မြတ်မောဒမြရုပ်နာကိုရှုမှတ်ရင်ပါတဲ့လေကဒုပ္ပ ထိုးတော်မူကြပါဗျာတကယ်တည်းမှာပဲတောသူတွေလည်းပြောလိုက်ရအကုန်လုံးအကုန်တာပဲလေကတုတ်ပေါက်ပြိုင်ငယ်ဆောက်ငါကောက်ဥပမာ ဒီတော့မိလိဏပညာပါဠိတော်တက္ကရာရေးပါမှာယောဂီတွေရှုမှတ်ဖို့နည်းပြတာလားအများကြီးပဲကျက်စ်လို့လည်းလောက်ရမယ်ကြားလို့လည်းကျင့်ရမယ်ရှင်လို့လည်းကျင့်ရမယ်ချလို့လည်းကျင့်ရမယ်အေးကိရှင်များလို့လည်းကျင့်ရမယ်ကြွက်လို့လည်းကျင့်ရမယ်ကြောင်လို့လည်းကျင့်ရမယ်အများကြီးပဲနာကြည်လာလာလေးလိုက်ခဲတော်ဖြူရိပ်သာအမလေးဟိုကတရားနဲ့ဆက်ကျော်ယောဂီတွေကျွေးရတာအာမရနိုင်လို့ဒီကဟာဒီမဗျာမင်းနဲ့တူတယ်ဖေကြီးရိပ်သာကယောဂီပေါ့တရားနဲ့ဆက်ရှိတယ် သာမရိတာက650ကျော်60ပဲရှိတယ်နော်ခိုင်ရှိတယ်တဲ့ဗျဝမ်းသာရအောင်လို့ပြောတာပါတို့ပရိသတ်တွေဝမ်းမသာလားဒါဖြင့်ကိုင်တွန်တဲ့အိမ်ကနဲ့ခုံစင်းလုံးသဘောတူဘုန်းကြီးကဝါနေဒီလားနေမတွန်တဲ့အိမ်ကဟိုသွားအဲ့ဒီလူပေါင်းတရားနဲ့ဆက်ရှာပါကြွေးပြီးတော့ကုသိုလ်ကြီးအခမ်းအနားထုတ်ပြီးတော့ကြည်တာတနေ့1000တောင်းနဲ့1500တောင်းဆက်ကြမှာကြည့်တယ်အဲ့ဒါလည်းဝင်းကိုအင့်နေတာပဲ ဒီနေ့သုံးပွဲလေးပွဲဆိုပြီးတော့အော်အစ်လာရတာအဲ့ဒါဖြာပုံကငွေလေး1500ဆိုတရက်စာပဲရတယ်အိန္ဒကတို့လည်းပွာတယ်လူသာသားဖဘုံကံကသူကအဖေဖြစ်တယ်ဟမ်ဒီမန္တကြီးလည်းဆိုဒီနေ့ကသတင်းစာနဲ့သိတရ30ဆိုလာကြားလိုက်တယ်နော်အဲအဲ့ဒါဘုန်းကြီးအဆွမ်းတွက်လေးပါလိမ့်ညာရမလားလို့ဖအေးကိုအမွေပေးမလားလို့လာကြည့်တာဝမ်းသာလို့ဝမ်းသာလို့ ဒီဘဝဈေးချမ်းသာခြင်းမရှိကိုယ်ပေးနေရမှာသူများပေးတော့ကိုယ်တော်ကြည်သွားတာပါမောင်မင်းကြီးများချမ်းသာကြပါစေချမ်းသာကြပါစေမောပြီဗောပိသရဲ့ဟုတ်ပလားအေးကိုက်ရှိပါစေတဲ့ဘယ်ရောက်ကုန်မှလဲဆိုနိုးတွန်စောဆင်ရက်ောက်ခြင်းညကြီးမြတ်မမြင် အိမ်မပြည့်လော့အိမ်မစွန့်ကြက်ချင်းကုံငါအင်းယောဂီဆိုသူကြက်အတူကျင့်မှုနိဗ္ဗာန်ဝင်ယောဂီဆိုတာဘယ်လိုကျင့်ရကျက်လို့ကျင့်ရမယ်ကျက်ရလို့ရင်ဘာဖြစ်အောင်ဤဤကိုဆိုပြီးတော်လိုက်တာ တို့ယောဂီနဲ့တို့လိုက်အင်းအဲခဏမနဲ့တော့မုံဟင်္ဂလာသမင်းရောလားဆံမြုပ်လားပဲပြုတ်လားလို့တခါတည်းတင်မနှစ်ဘက်ကိုလက်ဝါးနဲ့ရိုက်တဲ့ပြီးတော့អော်လိုက်ပေါ့ဟုတ်လားအေးအဲ့ဒါနိုးရင်မှတ်ရမယ်တဲ့ကြက်များနိုးရင်တွန်းတယ်လို့ယောဂီကနိုးရင်မလိုပါမှတ်ရမယ်စောစင်တဲ့ကြက်များအိတ်တန်းကစောစောစင်ဓမ္မဒေဝိတ္တဝါတွေမစမ်းမီသူတို့အစာကိုကောင်းကောင်းမွန်မွန်များများသတ်တတ်ရ ယောဂီကလည်းပဲစောစောထားပြီးတော့မှအဲ့ဒါတိတ်ဆိတ်တဲ့အခါဝိဝိကတတ်နဲ့ဆိုပြီးတော့ထင်ရှားတဲ့ယုတ်နာတွေကိုရှုမှတ်ရမယ်။ဒါမှဉာဏ်အားမြန်မြန်ပြည့်မယ်ပေါ့။ဟုတ်ပလား။လောတုစောစိရက်ကောက်ခြင်းတဲ့ကြက်များအစာရတော့ပြက်ပြက်ပြက်ပြက်နဲ့အေးအပေါ်ကတစ်ဖက်ကလေးတွေတိရွယ်တိချွေလေးတွေအဲ့ဒါလေးတွေဖယ်လိုက်တော့ဟိုကဒီပဲလုံးနော်လားနားလုံးပဲလုံးပိုးကလေးတွေဘာသာဘာဝဆိုပြီးတော့သူတို့ကောက်ကြ။ယောဂီအားလည်းပဲအမှတ်ဖြင်းနေဖယ်ရတယ်။အဲ့ဒီအမှတ်ဖြင်းတာအခန်းကူးတာလား။ အမှဖြစ်နေဆိုတာအဲအခန်းကူတာပဲတရားလို့လို့ပါလို့ဘယ်နဲ့လဲကြီးမှကောင်းလားပထမတော့မှကောင်းလားနောက်တော့ဟိုအကြောင်းဒီအကြောင်းတွေကြာတော့နှာခေါင်းကပိတ်ထားပြီနော်အဲ့ဒါအခန်းကူတာယောဂီရဲ့အမှဖြစ်မဲ့ဟုတ်ပါလားဒီဒါကြောင့်မှဖြစ်ရက်ထုတ်တယ်ဗျာ ကြံများကသစ်ခွန်သစ်ဖတ်သစ်ရွက်ကလေးတွေကိုရဲထုတ်ပြီးတကလားပိုးကောင်းမွားကောင်းအေးပဲလုံးဆန်းလုံးသဘလုံးလေးတွေကိုကောက်တလို့တို့ယောဂီရလည်းပဲအာယုမိအောင်စိတ်ဆောင်မှပမိဖို့တမမချတူစွာရှုပါများတို့တဏပေါ်လာတရာအချွတ်ဓမ္မပြောတရားလို့တကလည်းဖောင်းရင်ဖောင်းတဲ့အာယုပိန်ရင်ပိန်တဲ့အာယုကြွတဲ့နန္နာချတာကိုယ်တာသနာရေချုမျက်နာတိသမင်တုံးပေါင်းမြေဝစားတဲ့ဒီငယ်တကူ နာတုတ်ပြင်ကြိုက်ခဲရယံလေးပြစ်ပြတ်ပြီဟုတ်ပါလားအဲ့လိုဆိုပြီးတော့အမှတ်ဖြစ်နေရက်ထုတ်ပြီးတော့အာယုံကိုစူးစူးစိုက်တိုက်ရှုမှတ်ပါတဲ့ဗျာဟောလို့တွန်သောတင်ရက်ကောက်ပြီးညာခင်းမြတ်မမြင်ယောဂီများဟာအာကျက်များဟာညမှာပါတယ်တော့မျက်စိမမြင်ဘူးယောဂီကလည်းပဲဟိုလိုလိုဒီလိုတော့ကြတီးဆိုပြီးဟွန်းမှကြားတယ်လက်မကျင်တော့ကိုဖို့တို့မျက်စာတွေပါဝါအောင် အေးဒါရဟောဒီရှောက်ပြီးတော့မှကြည့်နေတဲ့မကမ်းတော့လဲကမ်းနှလုံးမအတော့လဲနာမပင်တော့လဲအဲကျမ်းမှတော့လဲမကြမ်းမှလို့ဒါရယောဂီဆိုတာလူမမတူစွာချင်းရပြီယောဂီကဘယ်လိုချင်းရမလဲဖာကံကယောဂီတွေလည်းမလုံးတာဘုန်းကြီးအဲ့ဒီမှာသဘောကိုသွားပြီးတော့တရားပြအဲတက္ကသိုလ်ကျောင်းသူတွေပေါ့လေ အဲဒါတရားအထုတ်တဲ့ပါဘုန်းကြီးကဒီတရားလေးဟောမိယောဂီဆိုတာလူပမာသူစွာကျင့်ရနေ့လယ်7နာရီတို့လို့အချက်ပေးတန်ကြောင့်တရားထိုင်မှုခောက်တော့ဟာကြီးမားတဲ့မြို့သားမြို့သမီးတွေလာကြတယ်ဟောယောဂီသမောတွေကမလာဘူးဗျဒါနဲ့ဘုန်းကြီးကလည်းတောင်ဝေးလေးကင်ပြီးတော့အောက်ဆင်းသွားတော့အမေမမင်းကြီးမတွေတောင်နေကြုံပြီးအိပ်ရတယ်စလာ ဒါနဲ့နာယံကိုထုတ်ကလေးနဲ့ကဟဲ့တပည့်တို့ဟိုမှာလေတရားတိုင်ရအောင်ချက်ပေးတိုင်ရအောင်ခောက်နေပြီဘာလုပ်နေကြတာလဲစောင်းလေးတွေဖုံးဖုံးပဲပြောပြီးတော့ဟေးငါဘာပြောတော့ဟောဘုံဘုံလည်းမေ့ထားလိုက်တာတဲ့ယောဂီဆိုတာလူမှသူစွာကျင့်ရမည်ဆိုလေအဲ့ဒါကြောင့်တပည့်တို့ကဗိုက်တင်းတာနဲ့လူမမာလို့ဆိုပြီးတော့အဲ့ဒါအိပ်ရတယ်ဆောင်းချုံအိပ်တာအဲ့ဒီမှာဘုန်းကြီးကမပါမတွေဆိုပြီးချိန်နဲ့လှုပ်လိုက်မှသုတ်သုတ်သုတ်သုတ်နဲ့ထွက်လာကြတယ် အခုလည်းပဲဒုပရိသတ်တွေကယောဂီဆိုတာလူမမတူသွားကြည့်ရမယ်ဆိုပြီးနေ့လည်ကစပြီးတော့အိမ်ရင်းလည်းကြီးမနေနဲ့ဩအေးအတိတ်ဘက်ကတော့ပါလေကြက်များမျက်စိမမြင်သလို့တဲ့မိမိတို့လည်းမြင်ကြရကြားကြရတွေ့ကြရတွေလိုက်မကြည့်နဲ့ကိုယ်အမှတ်သာကိုမြဲရမယ်နော်နမငါကအိမ်မပြစ်လို့အိမ်မဆွန့်ကြက်ချင်းကုန်ငါအင်းအေးကြက်များတကားတဲ့ဓမ္မပြပဲပြရက်လို့ခဲနဲ့ဒုက္ခလေးနဲ့ပေါ့လို့ကရွတ်ထွက်သွားမကြဘူးဒီအိမ်ကြီးပြန်လာ အဲ့ဒီနဲ့ယောဂီကသိပြီးတော့စိတ်မလွန်ရဘူးတဲ့ဒါပေါင်းတာပိန်တာနဲ့စိတ်ပင်ပေါင်းတဲ့ပိန်နဲ့ထိုင်နဲ့ဆွဲဓမ္မလွင်နဲ့ပေါင်းတဲ့ပိန်နဲ့ထိုင်နဲ့ထိတဲ့ဆွဲဟုတ်မလားအေးအဲ့ဒီလိုကိုဆိုပြီးတော့ကြံမြအိမ်ငါကြာကြာမသွားပဲအိမ်ပြန်လာသလိုယောဂီများဟာကိုယ်ခန္ဓာပြမထွက်တင်နဲ့ဟောဒီအတွင်မှသမတ်သိရှိပါစေအဲ့ဒါကြက်အတူချင်းရမယ်သို့လို့တော့စောဆင်းရက်ောက်ချင်း ညာခင်းမြတ်မမြင်အိမ်မှာပြစ်လွန်အိမ်မစွန့်ကြက်ချင်းကုံငါအင်းယောဂီဆိုသူကြက်အတူကျင့်မှုနိဗ္ဗာန်ဝင်ကဲအမတရားတဲ့ရောက်သွားရင်ဝင်ကဘာလို့ပြန်မထွက်နိုင်တော့တော်ပြီဗျအဲ့ဒါနဲ့ပြိဿရေတဲ့ရှင်သာရိပုတ္တရာတို့ကိုရောကြီးဟာ ဉာဏ်ပညာကြီးမှတော့ဆင်ញင်ညာရှိသမျှတွေအကုန်လုံးဆင်ញင်နေတော့ဟောတဘူရလာဖိလိမမယဟနာဖြစ်တော်မူတယ်44နှစ်ဘုရားနဲ့ရွှေလက်တော်တွဲပြီးတော့မှပါဠိနာအောင်ပွဲကြီးတွေခံခဲ့ချိန်ချိန်ကိုလွှဲနေတာပဲ။ အဲနောက်ဆုံးကြည့်လိုက်တော့ဘုရားတို့ကရင်ပြိဋိဘံသံရသလားလဝယလက်အယံကရင်ပြိဋိဘံသံရသလားဆိုတော့ဟောလဝယလက်အယံတော်ကအရင်ပြိဋိကံသံရတယ်ဒါတဗလာထုံးတယ်ဒါကြောင့်သူ့အသက်ကျင်ဘလောက်ရှိသေးတယ်ကြည့်လိုက်တော့ခုနှစ်ရက်ပါကျန်တော့တယ်ရှင်သာရိပုတ္တရာရဲ့အသက်ဘလောက်အေးအဲ့ဒီမှာသူ့အသက်69နှစ်ရှိသွားပြီ80ပြည့်ဖို့ရတနေ့ပဲလို့တော့ အေးအဲ့တော့မှငါပရိနိဗ္ဗာန်ဆံရတော့မှာပါလားလို့ဆိုပြီးတော့ဩငါရဲ့ညီတော်နမတော်တွေမိအတူတော်တွေအလုံးသာသနာတော်ဘောင်မှာယဟန္နာတိအမထေရီထေရတွေဖြစ်ကြပြီဖခင်ကြီးကတော့ငဘောကဗျမနာအယူမစွန့်လို့သူ့မှာတော့တရားမပြလဲရဟောမိခင်ကြီးကအသက်90ကျော်မိခင်ကြီးကဘာလို့လဲတော့ဘုရားအရှင်သာရိပုတ္တရာသူ့သားတော်မှာ 69နှစ်80ရှိမှတော့ကမိခင်ကြီးဟာ90တော့ရှိရမယ်ဒါအသက်20အိမ်အောင်ကြမှာ55နှစ်ကကြာရင်မတတ်နိုင်ဘူးပေါ့ဗျာအေးဒါကြောင့်နဲ့ငါမိခင်ကြီးဟာသက်90ကျော်ပြီမှလို့အခုအခါမိစ္ဆာဒိဋ္ဌိနဲ့ပဲမှာပဲရှိသေးတယ်အောက်ကတော့သောတာပန်အောင်မဖြစ်အကျွတ်တရားမရသေးဘူး အခြားကြသောဂိုင်းကနဝါဒအယူရှိတဲ့ပုဂ္ဂိုလ်တွေကအိုးရှင်သာရိပုတ္တရာကြီးကျယ်တာကွာချင်းလေးမျိုးပါ သူများတော့ဟောင်းနိုင်တယ်သူကတ်တဲ့ပုံမကြမဟောင်းနိုင်ပါဘူးဆိုသလိုအမိတရားမပြနိုင်ပါဘူးဆိုတဲ့တမိုင်းဆိုကြီးကျမ်းနေမှာဆိုလို့အဲအမိကျေစုမကျေအေးငါမသေးဘူးဆိုပြီးတော့မှ ခုနှစ်ရက်အသက်အာပြီးတော့မှမြတ်စွာဘုရားထံသွားပြီးတော့လျှောက်ထားပါတဲ့စိန်တော်တာနိဘဝိတံမိလောကနာတမဟာမုနိဂမနာဂမနာနတ္တိပစ္စည်းမဝန္ဒနာအယံသုံးကာလနဲ့လျှောက်ထားပါရှင်မယားတပည့်တော်ပြိဋိဘသမယစေတဲ့ရှင်မယားကိုပူတွဲဖို့သုတ်ပြီးလွန်ခဲ့တော့တသိန်းချေခမတသိန်းတိုင်တိုင်ဆိုပြီးတော့စောင့်ကြည့်ရှာဖို့ခဲ့ရပါတယ်ဗျာတဲ့ဗျာဟော အေးဒါကြောင့်နဲ့အခုချိန်ငါကလာတပြီတော့အသက်ရှင်ဟာ9ရက်သားရှိတော့တယ်အဲ့ဒါအမေကိုသွားပြီးတော့ကျေးဇူးဆက်ပြီးတော့တပြီတော့ပြိဋိဘံသံမယကြီးဘုရားအရာတကားနဲ့ပြောတော့တပြီတော့သေဝရစေအမေကိုကျေးဇူးဆက်ပြီးရင်တပြီတော့သေဝရစေလို့ခွင့်တောင်းအဲ့တော့မြတ်စွာဘုရားကလည်းသိမိတ်္တသင်သိဒါပေမဲ့လို့သင်တော်လူပုဂ္ဂိုလ်ရဖို့ရခရင်တဲ့ အဲ့ဒါတိဟဝိကိလိတာဆိုတာလိုပဲရှင်မင်းများရဲတင်းနဲ့မြူးကြွသလိုသိရင်ဤတော်နှောင်းတော်တွေအဲ့ဒါတကူပြခဲ့အောင်ဒါနဲ့ပြိဿဘုံကိုတုံလာတဲ့အခါမှာဇံပရင်ဝင်သွားပြီးတော့ထန်းတရလောက်တဲ့အဘုံကနေပြီးတော့ဘုရားဝတ်ကြအောက်ပြန်ရှင်လာထန်း200ဒါကြတဲ့ရှေခိုးအောက်ချဝတ်ချထန်း300 400 500 600ထန်း900တိုင်တဘိုးဘိနေပြပြီးတကားလားနောက်ဆုံးကြတော့ပစ္စည်းမဝန္ဒနာအယံ ဗန္တိဘုံတော်6တုံနှုတ်ကုန်နေပြည့်တုံတော်မူပေသောမြတ်စွာဘုရားမေသာရိပုတ္တရာတွင်မဖယတပိတော်ဤအယံဝန္ဒနာယခုကသော ဆေဘာမို့လက်ထိတ်မှရှက်၍နှစ်သက်မြတ်လို့ရှိခိုးလိုက်ရခြင်းသည်ပစ္စည်းမဝန္ဒနာခုဘဝပစ္စုပန်တွင်ဖစီကံခြေတော်ရင်၌ဝစင်းငါစီကပ်၍အပိဓာကထိုးလိုက်ရခြင်းမှာမြတ်စွာဘုရား သောတတိကေကဝတသိထက်ကတည်ပြီးတော့ လက်ရတော်ရန်ဖြစ်မရကြေဆုပန်တဲ့အခါကာလမှာဘုရားတွေ့ကြရပါတယ်အဲ့ဒီတော့ကဂေါရမလက်ထက်မှာပြင်းပြီးလက်ရတော်ရန်နဲ့ဖြစ်လိမ့်မယ်ဆိုတော့တပည့်တော်မှန်းပြီးတော့စိတ်ကူးနဲ့ဥချခဲ့ရပါပြီခင်ဗျာအဲ့ဒါပထမဆုံးအခုအချိန်မှာတော့နဖုလက်တယ်ပြီးတော့နောက်ဆုံးမိတ်ခုမြင်ရင်မှာဘုရားလို့ဒါလည်းပဲတပည့်လက်တန်900နဲ့ဟောရောက်ရတာဝတိကဟောရာဇကျွနာလန္ဒမြို့သို့ကြွပါတယ်ခုနှစ်ရက် အဲ့ဒီဗန္နယအဲ့တော့အဘိညာဉ်ကြီးဇာရင်စီးပြီးတော့ပေါင်းဝင်တာစက္ကန့်ပိုင်းအတွင်းသွားနိုင်ဒါပေမဲ့လို့နောက်ခေတ်လူသားတို့လူများတို့အမေကျေစုအဘေကျေစုဘလောက်ကြည့်မှတဲ့ဆိုတာသိစေခြင်းတို့ဇင်္ဂလမြေပြင်ရန်ခြေလင်းလန်းလာပြီတနေ့ရှစ်မိုင်လုံးတယူဇနာ၄၅ယူဇနာတဲ့အဲ့ဒါကိုတဲ့အဲ့ဒါ ရှင်သာရိပုတ္တရာကိုလိုမြတ်ကြီးနေပြင်ခြေလင်ကြွပြီးဓမ္မလာမေတော်ကြီးကိုအဲ့ဒါတရားပြတော်မူမယ်ရှင်သာရိပုတ္တရာဘာလုပ်မယ် အိယာတိုက်ခံရောက်ကြတဲ့အချိန်ကာလကြတော့မှပရိသတ်ရေတဲ့ဘာဖြစ်တယ်လဲဆိုတော့ကိုတော်ကြီးသွေးအာတော်မူတယ်ဟောကနဲ့အန်လိုက်ညီတော်ဆုံးနာကထွေးကနဲ့ယူတော်ပြက်လာဟောကနဲ့အန်လိုက်ထွေးကနဲ့ယူတော်ပြက်လာမေတော်ကြီးကသူ့အိတ်ခန်းကလမ်းကြည့်နေတော့ဩမချစ်တယ်ငယ်ငါတို့ကတော့ငါသားဒီသမီးတွေမွေးလိုက်ရတာဒီကဂေါရမလက်အောင်အကုန်လုံးပို့လိုက်တဲ့ပန်းမိုက်ဆိုပြီးတော့ခိုက်ခိုက်တုံငုံရ အခုကြတော့လည်းပါပဲဖြစ်ဖြစ်သာတော်ယောဂီသိတာမိရာယေကြည်ချမ်းမြတော်ဘုရားကမိဘတို့ဝမ်းငိမ့်စရာနီအမေရဲ့အိမ်နိုင်ရရောက်လာပြန်တော့အမျက်တော်ပြဲပြီးတော့ဩငါသာခྱི་ပန်းလို့ထင်ပါရဲ့ကြည်သာမြင်မကောင်းပြီးမကောင်းအောင်ဆိုပြီးတော့တွေ့ရင်အန်နေပါလားအေးအဲ့လိုနေတဲ့အချိန်ကကလာမှာပရမနတ်မင်းကြီးလေးရောက်လာတဲ့ ဟဲ့တကားတို့ပါကိစ္စရှင်မယားလူမမပြုစုဖို့ပါဖယားငါကြည်တော်သုံးသားနဲ့တပည့်လက်သား900ရှိတယ်အပမဒေနာအာမဒေတာမမေ့မလျော့တတိလက်ကိုင်ထားကြဆုံးမလွတ်လိုက်တယ်နောက်တခါဝင်းဝင်းဝါဝါနဲ့ထုတ်ပြီးတော့နတ်တို့တနေ့တရားမင်းရှင်းလာလူမမပြုကျင်လို့ပါဖယားတခါတော့တကြငါမအယံနဲ့ရှိတဲ့အပမဒေနာသမ္မာဒေဟိမမေ့တဲ့တတိတရားလက်ကိုင်ထားပါဆုံးမလွတ်လိုက်တယ် နောက်တခါတုံးကြီးမြောက်မြမမင်းကြီးဝင်းဝင်းဝါဝါဒိန်ဒိန်ရှိန်ရှိန်မြမြနဲ့ဆင်းလာဘာကိစ္စလာတာလဲဆိုတော့လူမမာပြုကျင်လို့ပါဖရာကိစ္စမရှိဘူးမြမညီတော်ဆုံးသားနဲ့ပြည်များသွားကြည့်အပ္ပမဒိနာသမ္မာဒိတာမမိမလျော်နေကြလို့လွတ်လိုက်အဲ့ဒါမေတော်ကြီးကသူ့အိမ်ခန်းကကြည့်မြင်ရတော့နောက်ဆုံးကြတော့မှပြိတ္တရေအဲ့ဒါအောဘနာနဲ့သာနာသွားခြေတော်ဝလီစံဟောတွေ့တယ်လေဆုတ်နေပြီခြေပြားတွေလည်းအေးတယ် သာတော်မအောင်မဲ့လိုပါလေ့ရတာဒီလိုပါပဲမလို့ရဲ့ဘဝခန္ဓာရတယ်ဆိုရင်သာတော်မေတော်တို့ရဲ့ခန္ဓာကယောဂသို့လောက်ထားတဲ့ကိုယ်တော်ကြီးနဲ့တူပါတယ်ယောဂအပေါင်းတော်မြူပြော်ရဖြစ်တဲ့ဥယျာဉ်ချက်ချက်မြင်တယ်လဲတူပါတယ်ဒါကြောင့်မို့တဲ့ဒီလိုဖြစ်တာပေါ့လို့တရားဓမ္မနဲ့အဲ့ဒါပြောပြီးတော့အခြေခံပါတယ် အဲဒီလိုအခြေခံပြီးတော့မာပရိသရေတဲ့ပထမဆုံးလာတာဝိဝဝဝနဲ့ဘယ်သူလဲသားရဲ့အဲ့ဒါနတ်မင်းကြီးလေးယောက်ပေါ့ဩနတ်မင်းကြီးလေးယောက်ကငါသားတယ်မရသလားမတော်ကြီးရဲ့တဲ့သားတို့ရဲ့ဆရာဖရာမွေးဖွားခြင်းလုံးကအဲ့ဒီနတ်မင်းကြီးလေးယောက်ဟာဓာတ်ကင်ပြီးတော့လေးပဲ့လေးတာမီးနေခံဆောင်းရတဲ့အဆင့်လောက်ပဲရှိသေးတယ်သူကုံပြောသလားဖရာကုံပြောသလား ဩနမီလေးရောက်တဲ့ငါမကမြတ်တဲ့နို့ဒုတိယလာတာဘယ်သူလဲသားရဲ့အဲ့ဒါနတ်တို့တနေ့တရားမင်းပေါ့ဩငါသားကတရားတဲ့မြတ်သလားမတော်ကြီးသားတို့ရဲ့ဆရာဖေဟာမိဘကျေးဇူးဆက်လို့နတ်ပြည်ကကြွလာတဲ့အခါအဲ့ဒီတရားကသားတို့ဆရာဖေဟာရဲ့သဘိတ်ကိုထမ်းရတဲ့ကပ္ပိရဲ့ကျောင်းသားအရှင်တန်လောက်ပဲရှိသေးတယ် ဘု து ကျေကျူးပြောဒါဖြင့်ွယ်နောက်ပကလာတာကဘယ်လိုလဲဆိုတော့မေတော်ကြီးအဲ့ဒါမေတော်ကြီးတို့အထင်ကြီးပြီးတော့နေကြတယ်ပြမဆိုတာပဲဆိုတော့မေတော်ကြီးဟောတော်အာအပ်တယ်ကိုးွယ်လို့ကပြမလို့ကိုးွယ်နေတာတခါမှတွေ့ဘူးအခုသူကိုးွယ်တဲ့ပြမကသူမွေးထားတဲ့သားကိုရှစ်ခိုးနေတဲ့နို့ငါသားကပြမနဲ့မြတ်သလား မဲတော်ကြီးအဲ့ဒီတပါသားတို့ရဲ့ဆရာဘုရားလောင်းဟန်ရဘုရားဖြစ်ဖို့တော်တော်ကျင့်လာတဲ့အကမှာဟိုလဲတော့ပေးရတဲ့အဆင့်လောက်ပဲရှိသေးတယ်။အော်ဟုတ်မှမှပဲငါသားတောင်တလားမြတ်ပါဖြင့်အဲတဲ့ငါရဲ့သားရဲ့ဆရာဘုရားဆိုတာအင်မတမြတ်ပြန်ပါမယ်လို့ဘုရားပေါ်စိတ်ရောက်တဲ့အခါမှာဣတိပိသောဘဂဝါရာဣတိပိသောဘဂဝါသမ္မာသမ္ဗုဒ္ဓသတိဖြင့်ဘုရားရဲ့ဂုဏ်လေး အဲ့ဒီမှာ သွေးအမ်းတဲ့ဈာမောဟိုက်ပင်မတဲ့ဈာတွေကအမိကိုကျေးဇူးဆက်ဖို့လာတဲ့ရည်ရွယ်ချက်ဖြင့်မောတဲ့ပန်းတဲ့သဘောမထာဗုဒ္ဓဖယားဘုံတော်ရင်ဟောကြားတာမေတော်ကြီးတဏ္ဍာမကြီးဤလို့ပြီးပြည့်တွေတဲ့စိတ်တွေဖြစ်တဲ့အခါမှာမေတော်ကြီးခရဓမ္မဝင်ရဓမ္မ ကိုယ်တဏ္ဍာမှာဖြစ်တဲ့ပီတိကိုရှင်းမှပီတိကပါတိပါတိလည်းရှင်းမှပါတိကဒုက္ခဒုက္ခသမာဓိသမာဓိကယထာဘုဒ္ဓညာယထာဘုဒ္ဓညာကနိဗ္ဗိဒညာနဲ့ခန္ဓာမှာညီးဝေးပြီးတော့မှနောက်ဝိရာဂဆိုတဲ့မညာဝိမု क्ति ဆိုတဲ့ဘုံညာဝိမု क्ति ညာနာသာသနာဆိုတဲ့ပစ္စဝကနာညာတို့ပြင်မေတော်ကြီးသောတာပန်တည်ပါတယ်မေတော်ကြီးပါပြီ အေးအဲ့လိုသောတာပတိသွားတော့ဒီတဲ့ပေါ်ပြီးတော့မှရှိမြင်ရင်လို့လည်းသူ့ပါရမီကတလောက်တာပါရမကိုင်းမေတော်ကြီးပြန်မေတော်ရဲ့လို့ညီတော်သုံးနာခေါ်ကနထသင်္ကန်းကြီးတကားရဲ့ချုပ်ပြီးတော့ရှင်သာရိပုတ္တရာပြိဋိနိဗ္ဗာန်စံတော်မူတယ်ရှင်သာရိပုတ္တရာပါဖြင့်ဒါကြောင့်ဘုန်းကြီးတို့ပေးထားတဲ့တရားနာမည်က အဲအခုအမေကျေးဇူးကိုသောတာပန်အဖြစ်နဲ့အပေရကားပိတ်အောင်ခြေလိုက်လို့သူသေးသွားပြီဒါပဲပဲသဘောပေါက်အေးဘာနဲ့ကျေးဇူးဆက်တယ်တရားနဲ့ကျေးဇူးဆက်တယ်ဆိုလိုက်တတ္တသီလသာဃပညာဤလေးပြသဗ္ဗမိပကျေးဇူးလား ဟောမဲ့တော်ကြီးကိုဘုရားတရားသံဃာကံကံဤယူငါးမျိုးနဲ့ယုံကြည်အောင်တတ်တာနဲ့ကျေးဇူးဆက်လိုက်တယ်နော်မဲ့တော်ကြီးသာနာမှာဘရောမှာမပြမရှိထာဝရခိုင်ကြီးတဲ့သီလနဲ့ကျေးဇူးဆက်လိုက်ပြီမေတော်ကြီးအတွက်ဆိုပြီးတော့တရားဓမ္မလူပဲလို့ဒါနနဲ့ကျေးဇူးဆလာပြီမေတော်ကြီးအာယုံနာကြောင်းကြုံမြောင်တရားဓမ္မနဲ့ကျေးဇူးဆလိုက်ပြီမဟုတ်လားဗျာအေးအဲ့ဒါပဲဗျာဒါကြောင့်အမေကျေးဇူးမကြီး အခုအမေကျေးဇူးကြီးလို့အဲသူသေးသွားပြီဗျာအဲ့တော့အလောင်းနဲ့ဒီမှာတင်ထားလို့ဟောနောက်ခွန်ကြီးတို့ဟောထုံနှုံးပိတ်တဲ့အခါကျတော့ပဲဇာမနာချကြတယ်နော်ဘုံရွှေမြဲသိမ့်တဲ့ထိန်ဝဲ၍လင်းကြီး အိန္ဒဝိခေမတိရေသနေဒီသနာနာအမြခွတ်သာကြည်တဲ့ပင့်ရာစီဆက်ချီလို့မြန်ဝရင်ွေခုအခါရှုကာရရှင်လာသူတမသဘင်နာမပြပလင်ကနတ်စီအလောင်းတော်ယုတ်ကလမုတ်အထဝင်းထိန်လို့ဤဇာပနာကျူရင်တည်တဲ့ဖိုးပွင့်ကြီးရွှဲကလတ်တွေနဲ့ငွေပြတ်ဌာနကြီးတာနာလကပြီွာ ထိကနဲ့ချက်ခါပါတယ်။အောထိကနဲ့ချက်ခါပါတယ်။လဲဆရာဖူးမုံတို့လေ။အဲနောက်ဆုံးအလောင်းပိုက်။အဲနောက်ဆုံးပါပါလေ။အလောင်းပိုက်ရာမေရောဤအစဇနောသာတိတရောသာစုဩပြူရတေပြောသာရနောဘိနာသောတေယောသာဟာရော။ သာတုနောရှင်မောရနောလာရီဟကေနာကိုရိယောဟရလကောရမောနိကိုရိယသုကာရောသုနိလေနာသုနိကာနောဇာနိလေနာသနိပရနောဒောရာရိကေနာပါရိနိစီရောအဲ့ဒါရှင်သာရိပုတ္တရာပြိဋိဘံသတ်သွားပြီဆိုတော့မေတော်ကြီးမခံမရနိုင်ဖြစ်လို့ငိုချင်းချတာ ဟုတ်ပါလားဇူနီလည်းမရောပဏမမမသီသာနဲ့နာသာနီရုပ်တရဲ့အာထင်မှပြီးထင်ရှားတိကြမသိပါဘာဘာညာညာပေါ့ဗျာဒါကြောင့်နောက်ဆုံးကြတော့ပါပါလေစုကားတော့တမအကျော်ပုံနာမောဆေးဆရာတို့ဖြင့်ဩပင်ခေါ်ရင်မကုသလရာလီခြင်းလားပါတော်ဖရာ ခိုက်ခိုက်တုံကိုကြည့်တာတန်းကျွတ်တထင်းမကြီးဆိုပြီးတော့မလုံနိုင်မနာနိုင်မပေးနိုင်ဘုရားသာသနာတော်ကြီးနဲ့တိတိဆိုင်တိုင်းတွေ့ပါရဲ့တန်းနဲ့ပစ္စည်းတွေစုပ်ပြီးတော့ထားရတာအခုတော့နင်မသေးပြီရွှေကိုလေးငွေကိုလေးနဲ့လဲတော့လည်းမရတော့ဘူးအမလီသားတို့ရဲမေ့တော်ပါဗျာပေးထားတဲ့တရားနာမည်ကဘာပါလဲ အမေကျေးဇူးမကျေငါမသိဘူးဆိုတော့အမေကိုအပယ်ကပိတ်အောင်တရားနဲ့ကျေးဇူးဆန်းလိုက်တော့ကျေသွားပြီမဟုတ်လားတရားကတော့ဒီမှာရင်ပြီးပါပြီဟုတ်တယ်မဟုတ်လားနောက်ဆုံးပါနဲ့လို့ဆိုရင်ဖြင့်နိစီရောတတိသင်္ဃတထချွမ်းနဲ့ ကျွလံမွေလျောကြောင်းတော်ပါလာစေခေါ်တဲ့ပိပိစကိုမှဒေါရာလူရသမမလိုက်ရလိမ့်ရင်ဘယဒေါရာစေရနာပလဝတရာလဖြင့်ဩငါတခါမှမလူလိုက်ရလိမ့်ခြင်းလာပါတော်ဘုရား တဲ့ကြောင့်ဒီတစောင်းသေးလေးဓမ္မဆိုးလေးတဏမမကလည်းရလေချင်းသာတော်ဘုရားပေါ့ဗျာနော်ဒါကြောင့်ဒုဗိဒလည်းအဲ့ဒါလည်းဖြစ်ကြကြည့်နေဗျာအခုလိုကဖိုးဖိုးလာတဲ့အခါမှာဟုတ်လားတို့မြေမြေတို့ကနေအဲ့ဒါရှိသမျှပုံပတ်ပြီးတော့အိမ်မပြန်လာရင်ဟောတာလေးလုပ်ပြီးတော့နှစ်တို့ချောင်း နခုချာလို့မှတ်သားပြုကဖြင့်ကိုက်တော်ပြီးတိမ်ငါမိန်လာထိန်ဝါရှိန်ပြလင်မာလို့ရှင်းလေးတဲ့နောက်ပိုင်းများကြီးဒါပြည့်ဘုန်းကြီးတို့ပေးထားတာကဘာပါလဲအဲအမေကျေးဇူးမကြီးငါမသေးဘူးလို့ပြောတာအခုအမေကျေးဇူးကျေးသွားလို့တို့တရားဓမ္မတွေလည်းပဲမိဘကျေးဇူးကိုကျေးအောင်ဆက်ကြပါလို့မေတ္တာဌာနပြုရင် 2မိနစ်လောက်မှတ်ပြီးတော့တရားပေါ်သိညာလို့ဗျာ7နာရီနဲ့7မိနစ်ရှိသွားပါပြီဘုန်းကြီးတွေဟောပြောကြ2နာရီရှိသွားပြီဟုတ်မလားတန်တာအိမ်ကလည်းတနာရီတည်းနဲ့ညာသားတာမဟုတ်ဘူးနော်2နာရီပြည့်ဟောတာကဆိုတော့ gain 2မိနစ်မှရမယ်ဇင်မလင်ခွေကအိုင်နေပါစောင့်စွာခါကိုထားမလောက်အိမ်တည်း စိတ်တွေမလွင်ပါမျက်ကြည်မိတ်ကမောင်းတဲ့ပါဝမ်းမာစိတ်ကိုထားအောင်နာပိန်နာစိတ်ဆက်ကမပါယောဂီများလက်အုပ်ဖြဲမျက်စိမိတ်ကောင်းဝင်လေးတဲ့တဲ့ထားခါကလေးစမ်းကြလေ ညင်ဝင်ရမှာဘလဝါပုံညာလဝါဖြန့်တယ်နမတိချစ်တိတလောကထာဓမ္မမဘရုဘပဲလည်းမောက်ရတင်ညာတိဘောညာလည်းမောက်ရတင်လက်ဖြားလေးနိငယ်ခုကောင်းလူလေးဆံမမကုစိတ်ဆိုင်မယောမင်းဆောင်ကျွညင်းလည်းတော့ရှူသွင်းနေကြဘုံမနေထအတိုင်းလူလေးရှူသွင်းလိုက်တာမမလေးကတဖြည်းဖြည်းတရေရေမြင့်မောက်တဲ့ကြွဆူပြီးတော့ဝဆာတာဝဆာတင်ငါဖောင်းထားလိမ့်မယ်အဲ့ဒီတော့ဇာကမလှုပ်နှုတ်ကမမထွက်ပဲစိတ်ဆိုးစိတ်မှကလေးနဲ့ဖောင်းတယ်လို့မှ ဒီလေးထုတ်လိုက်တဲ့ခါဝမိုင်းလေးကတတိတိနှိမ့်ကြပိန်ချင်းပြီးတော့စားထားတဲ့ဝေသားတွေရော့သွားတာပိန်သွားလိမ့်မယ်အဲ့ဒီကဗဇကမလို့နှုတ်ကအမ်းမထွက်ပဲစိတ်ဆိုးစိတ်မှနဲ့ပိန်ရလို့မှဒီတော့မှရှင်တန်လေးတွေကအောင်းနေပိန်နေအောင်းနေပိန်နေအာမရလို့ပြင်းပြမရှူးနဲ့အာမရလို့ပြင်းပြမဆိုင်နဲ့ လုံးမရှုနဲ့ချုံမရှုနဲ့ဟုတ်ကိုတက်အောင်ရှုလုံးမရှုနဲ့ဘုံမရှုနဲ့ဘိုးကိုတက်အောင်ရှုဖြစ်အောင်လည်းမလုံးနဲ့ပြက်အောင်လည်းမလုံးနဲ့ဖြစ်စေရုပ်တာပစ္စုပ္ပန်အမှန်တက်